Quantum Buddhist USA မှာကြည်မှုပြီးတော့ကျင့်ပါတယ်ဝိပဿနာတရားပွဲတရားနာယူနေကြတဲ့အမေရိကမှာရှိကြတဲ့တရားဓမ္မအပေါင်းဩစတြေးလျမြန်မာစင်ကာပူမလေးရှားစသဖြင့်နိုင်ငံအနှံ့ကနေပြီးတော့တရားဓမ္မတွေနာယူနေကြတဲ့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေကိုယနေ့ဥစဉ်သမ္မတနာဉာဏ်နဲ့ ဒုက္ခလက္ခဏာယနေ့ဟောကြားပေးပါမယ်။သမဒနာညာမှာအနေစာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုပြီးတော့အပိုင်း၃ပိုင်းကိုဦးဇင်းကအခုတပိုင်းချင်းဦးဇင်းတို့တရားဓမ္မတွေနားလေသဘောပေါက်ပြီးတော့ကိုယ်တိုင်ကျင့်တတ်အောင်လို့တပိုင်းချင်းအေးစစ်စစ်ဦးဇင်းဟောပေးနေတာပါ။ အဲ့တော့ဒုက္ခလက္ခဏာဒုက္ခဦးဇင်းတို့တရားဓမ္မတွေဒုက္ခသစ္စာသစ္စာဘယ်နှပါတော့၄ပါးဒုက္ခသစ္စာ သမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအဲ့ဒါတော့မှတ်မိအောင်ကိုလုပ်ထားမှာနော် တစ္ဆာ၄ပါးမဂ်ခင်၈ပါးနော်ခန္ဓာ၅ပါးယုံနာ၂ပါးအဲ့ဒါတွေကတော့ဦးဇင်းတို့ဓမ္မတွေဒကာဓမ္မတွေဟောတိုင်းဟောတိုင်းမှာပါနေတော့အဲ့ဒီပါဠိတွေကနေမှမြန်မာပြန်ပြန်ပြီးဟောယူရတဲ့အခါကျတော့အဲ့ဒါလေးတွေတော့အခြေခံဦးဇင်းတို့ဒကာဓမ္မတွေနားလည်အောင်လုပ်ထားပါအဲ့ဒီသစ္စာ၄ပါးမှာယနေ့ဒုက္ခသစ္စာအပိုင်း နော်ဒုက္ခလက္ခဏာဆိုဒုက္ခသစ္စာတွေအပိုင်းကိုဟောရမှာအဲ့တော့သစ္စာဆိုတာကမသိလို့မရဘူးလားမြတ်စွာဘုရားကချက်သားတို့တဲ့ဟောဒီတန်တရာကြီးထဲမှာအိုလိုမဆုံးနားလိုမဆုံး သေလိုမဆုံးမင်းတို့လည်နေရတာတစ္ဆာမသိလို့ရောမို့တစ္ဆာသိအောင်လုပ်ရမယ်နော် အဲ့တော့သစ္စာတရားဆိုတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာကဘာတွေခေါ်တာတော့ဒုက္ခသစ္စာလို့ပြောရင်ဘာကိုသိရမလဲဆိုခန္ဓာ၅ပါးသိရမယ်ဒုက္ခသစ္စာကို ဆိုရင်ဘာသိရမှာလဲခန္ဓာ၅ပါးခန္ဓာ၅ပါးမှာကဘာတွေလဲရူပခန္ဓာ ရုပ်တရားသဘောအစုရုပ်အစုဝေးကြီးနော်ရူပခန္ဓာအဲ့ဒါကြီးကိုရုပ်အလုံးနဲ့ပြောတော့ရုပ်28မျိုးအခြေခံရုပ်က မဟာဘူတရုပ်မဟာဗုဒ္ဓကြီး၄ပါးအဲ့ဒီမဟာဗုဒ္ဓကြီး၄ပါးနဲ့ဖွဲ့စည်းထားတဲ့အဲ့ဒီရုပ်တွေကိုရူပခန္ဓာလို့ဖွဲ့လိုက်တာရုပ်တစ်ပါး ဝေဒနာခန္ဓာဆိုတာခံစားတတ်တဲ့သဘောကောင်းသဘောဆိုးသဘောခံစားတာအဲ့ဒါကဘယ်မှာခံစားရလဲစိတ်မှာခံစားတာဝေဒနာခန္ဓာဝေဒနာဆိုတာနန္တရားတင်ညက်ခန္ဓာလူတို့ခွေးတို့ကြောင်းတို့ကြက်တို့အဲ့တင်ညာပေးတာတွေမှတ်သားတတ်တာအဲ့ဒါကတင်ညက်ခန္ဓာဆိုတင်ညာ သင်္ခါရခန္ဓာဆိုဟိုကလောဘရဲ့ဒေါသရဲ့မောဟရဲ့စေတနာသင်္ခါရဥဆောင်တာအဲ့ဒါကဘယ်နှမျိုးလဲအာလုံး90နဲ့စေတသိက်က90နဲ့2မျိုးတည်းမှာဝေဒနာတင်ညာ2ပါးနှုတ်တော့90ကျန်တယ်နော်ဝေဒနာခန္ဓာဆိုတာလဲစိတ်လားစေတသိက်လားပြန်ခွဲရင်ဝေဒနာခန္ဓာဆိုတာစေတသိက်တင်ညာခန္ဓာဆိုတာစေတသိက်သင်္ခါရခန္ဓာဆိုတာစေတသိက် နံတရားဆိုတာဘာတွေကိုစုခေါ်တာလဲစိတ်ရဲ့စေတသိက်ရဲ့စိတ်နဲ့စေတသိက်ပေါင်းတာ53ပါးစိတ်လေးတစ်ခုကိုဆွဲထုတ်လိုက်တော့စေတသိက်က52မျိုးအဲ့ဒီ52မျိုးလေးကိုအကြံမြင်မှတ်ခဲ့အဲ့ဒီတော့ဝိညာဉ်နဲ့ခန္ဓာဆိုတာစောစောစိတ်ကလေးကိုဆွဲထုတ်လိုက်တာအဲ့ဒီစိတ်နဲ့စေတသိက်နဲ့2မျိုးပေါင်းတော့ပါဠိလိုနန္တေပညာတလို့သုံးလိုက်တာ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 သိတတ်တဲ့ပြောင်းပြောင်းပြောင်းပြောင်းနေတဲ့နံတရားလေးကလည်းဒုက္ခသစ္စာထဲမှာပဲထည့်တယ်ဝေဒနာခန္ဓာဝေဒနာကရော ဖြစ်ပြီးမပြတ်ဘူးလား तू ကလည်းဖြစ်ပြီးပြတ်နေရတာဒလဇတ်သူ့ကိုလည်းဒုက္ခသစ္စာထဲထည့်တယ်တင်ညာခန္ဓာရောတဲ့မှတ်သားတတ်တဲ့တင်ညာတွေကလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်လို့သူလည်းဖြစ်ပြက်သင်္ခါရဒုက္ခတွေထည့်ရတယ်အဲ့ဒီတော့နောက်ကသင်္ခါရခန္ဓာဆိုပြီးတော့90အဲ့ဒီသင်္ခါရခန္ဓာ90ထဲမှာလောဘလေးပါတယ် အဲ့ဒီလောဘလေးခြံပြီးကျန်တဲ့40နဲ့6ပါးကိုလည်းအကုန်ဒုက္ခတွေထည့်လိုက်ခန္ဓာ၅ပါးထဲမှာသင်္ခါရခန္ဓာထဲမှာပါတဲ့လောဘလေးကိုခွာပြီးတော့46ပါးနဲ့ယုတ်တရားတွေနံတရားတွေအဲ့စိတ်စေတသိက်အကုန်လုံးကိုဘယ်ထဲထည့်လိုက်လဲဒုက္ခသစ္စာထဲထည့်လိုက်တာဒုက္ခသစ္စာနယ်ကဒကာဒကမတို့မကျယ်ဘူးလားရုပ်တယ်မှန်သမျှလည်း ဒုက္ခပဲနံတရားကလည်းဒုက္ခပဲဟိုဘက်ဝေဒနာလည်းဒုက္ခတင်ညာလည်းဒုက္ခသင်္ခါရခန္ဓာ90ထဲမှာလောဘလေးကိုကျင်ပြီးတော့ကြံနာတွေအကုန်လုံးကလည်းဒုက္ခတွေထက်လိုက်ဟောအဲ့တော့ဒုက္ခသစ္စာကြီးရပြီနားလေရလားဦးစင်းတက်လောက်ပြောတဲ့ဟာနော်အဲ့တော့ဒီခန္ဓာကြီးကဖောက်ပြန်ပြောင်းလဲတတ်တဲ့သဘောကြီးကဒုက္ခလားဒုက္ခလားတရားဓမ္မတို့ ဒုက္ခခန္ဓာကြီးမို့လားဒီခန္ဓာကိုယ်ကြီးကအခုဘူးတလဲအေးတလဲထုံတလဲကျင်းတလဲကြိုက်တလဲမူဓာတမျိုးဝေဓာတမျိုးအောဓာတမျိုးအာနာတမျိုးမစားရလဲတမျိုးစားတော့လဲတမျိုးနှိပ်ဆက်တာနှိပ်ဆက်တာအဲ့ဒီခန္ဓာကြီးဒီဒုက္ခလားဒုက္ခလားဆိုဒုက္ခခန္ဓာကဲအဲ့ဒီနံတရားလေးကြည်စမ်းအောင်အဲ့ဒီနံလေးကလည်းတောင်ပြေးလိုက်မြောက်ပြေးလိုက်ထိလို့ရသလားအခုတရားမှတ်တဲ့အခါစိတ်ကကဘာပတ်နော်တခါတည်းဟိုပြေးလိုက်ဒီပြေးလိုက် တခါတည်းအခုဝမ်းသားလိုက်အခုဝမ်းနဲ့လိုက်ဖြစ်နေတဲ့နံတရားကအဲ့ဒီနံတရားဆိုတော့ဝိညာဉ်ဆိုတဲ့တရားရောဒုက္ခလားဒုက္ခလားသူလည်းဒုက္ခပဲနော်ခံစားတတ်တဲ့ဝေဒနာတွေကလည်းဒုက္ခလားဒုက္ခလားဒုက္ခတွေပဲဖြစ်ပြီးပြည့်ရလို့နံတရားတွေကလည်းဖြစ်ပြီးပြည့်ရလို့အဲ့ဒီမှာဒုက္ခလို့ယူလိုက်တာမှတ်သားတတ်တဲ့တင်ညာတွေကလည်းဖြစ်ပြီးပြည့်လို့ဒုက္ခဟိုမှာလောဘတွေအဲဒေါသတွေပေါ့လောဘကိုနှုတ်ထားပြီးတော့ဒေါသတို့ကြံတဲ့ အဲစေတနာသင်္ခါရတို့အဲ့ဒီဉာဏတွေအလုံးကလည်းပဲအခုကြည့်လိုက်တော့ဖြစ်ပြနေရတဲ့တရားတွေမို့အကုန်လုံးဒုက္ခတွေတဲ့အဲ့တော့အလုံးခန္ဓာ၅ပါးအစုအဝေးကြီးတဲ့မှာလောဘလေးတစ်ခုနှုတ်လိုက်ပြီးဉာဏတွေအကုန်ဒီဒုက္ခသစ္စာဟောဒုက္ခသစ္စာထဲမှာထည့်ခဲ့ပြီနော်အဲ့ဒီလောဘလေးကိုတော့ဘာခန္ဓာဖွဲ့လိုက်လဲဆိုတော့လိုခြင်းတတ်မဲ့တွေ့တာတတ်လို့သူ့ကိုသမုဒိယသစ္စာဟော သမုဒိယသစ္စာဆိုတာအဲ့ဒီလောဘတဏှာကိုသုံးလိုက်တာနော်အဲ့ဒါကြောင့်မို့အဲ့လောဘတဏှာလေးကိုတော့သမုဒိယသစ္စာဒီခန္ဓာ၅ပါးရဒုက္ခသစ္စာလောဘကသမုဒိယသစ္စာ သစ္စာနှစ်ပါးရအဲ့ဒီကနေမှဒီဒုက္ခဖြစ်နေတဲ့ခန္ဓာတွေလည်းကြည်သံရုပ်တရားတွေနာမ်တရားတွေဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် ဒီရုပ်တွေနာမ်တွေဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်နေရတဲ့ရုပ်နာမ်တရားတွေဟာဒုက္ခဆိုတဲ့အဲ့ဒီတရားတွေဟာ အမျက်မပြတ်ဒလသဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်နေရတဲ့ဟောနောက်ကသမုဒိယသစ္စာတဏှာလောဘလည်းမြဲသလား तू ကလည်းမမြဲမမြဲဘူးလောဘတဏှာလည်းဖြစ်ပြီးပြက်နေရတာအဲ့ဒါကြောင့်မို့ဖြစ်ချင်းပြက်ချင်းနေနော်ဖြစ်ပြက်တွေဆုံးရသည်ဏိဒောဓာ ဒုက္ခသမုဒယချုပ်ရအောင်និရောဓလို့ပြောလိုက်တာယုတ်ဓမ္မနန္ဓမ္မတွေဒုက္ခတရားသမုဒယသစ္စာတရားတွေချုပ်ဆုံးတဲ့နေရာဟာនិရောဓသစ္စာအဲ့ဒီဒုက္ခသမုဒယအပေါ်မှာဩဒါရီယာဖြစ်ပြီးပြက်နေရပါလားအနိစ္စပါလားဒုက္ခပါလားအနတ္တပါလားလို့လက္ခဏာကြီးသုံးပါတင်ပြီးတော့ရှုမှတ်ပွားများနေတာကမဂ္ဂသစ္စာဆိုတော့သစ္စာ၄ပါး အဲ့တော့တရားတော်မတို့ကအခုဒုက္ခသစ္စာဒီကိုဒီနေ့နားလည်အောင်သဘောပေါက်အောင်ဦးဇင်းတို့နာယူကြမယ်ဆိုတော့သစ္စာ၄ပါးကိုအရင်ဆုံးသိရမယ်အဲ့ဒီခန္ဓာရဲ့ဒုက္ခကိုဒုက္ခမှမသိခဲ့လို့ချက်သားတို့မင်းတို့တန်တရာကြီးထဲမှာတဝဲလဲလဲနဲ့မင်းတို့သွားနေရတာတဲ့အိုလိုလည်းမဆုံးခဲ့ဘူးနာလိုလည်းမဆုံးခဲ့ဘူးသေလိုလည်းမဆုံးခဲ့ဘူးဒါကြောင့်မို့မြတ်စွာဘုရားက ဖြစ်သားအာနန္ဒာတဲ့မင်းရဲ့ဒကာဒကမတွေကိုမင်းတကယ်အကျိုးများစေခြင်းရင်အဲ့ဒီသစ္စာတရားကိုနာနာဟောပေးပါဘဇူကမိန်တာတော့မြတ်စွာဘုရားကဘဇူကိုပြောတာတော့အရှင်အာနန္ဒာတရားဟောတဲ့အခါတရားဟောတဲ့အခါမှာจิตသားတဲ့အဲ့ဒီသစ္စာလေးပါးကိုနာနာဟောပေးစမ်းပါ တတ္တဝါတွေဟာအဲ့ဒီသစ္စာကိုမသိလိုက်လို့တန်တရာကြီးထဲမှာတဝဲလဲလဲနဲ့ဒုက္ခတွေရောက်နေတာကြည့်လေဦးဇင်းတို့မြတ်စွာဘုရားကိုတောထွက်တော့တရားပြခဲ့တဲ့အာလာရယသိတို့ဥဒကယသိတို့မြတ်စွာဘုရားတရားဟောဖို့ပထမဦးဆုံးသူတို့စိတ်ကူးလိုက်တာ။အော်ဒီယသိတွေမှာကိလေသာ ကလည်းအင်မတန်မှကိုသူတို့မှနဲပါကြတယ်ဘာလို့လဲဇန်တမာဘတ်တွေရထားတဲ့ပုံကိုယ်တွေအဲ့ဒီလိုကိလေသာတွေအင်မတန်နဲပါနေတဲ့ဒီပုံကိုယ်တွေငါဖျားပေးလိုက်တဲ့ဒီသစ္စာတရားကြီးနဲ့မြန်တွေ့ရင်တော့တခါတဲ့သူတို့တော့ကြွတန်းဝင်းကုန်ကြတော့မှာပဲသူတို့ကတော့ငါတရားဟောဦးမယ်ဆိုစိတ်ကူးတာဩအလာရယက်တွေဥဒကယက်တွေသေသွားပြီ ဟိုမှာအလာရရက်တဲ့က9ရက်လွန်သွားပြီဥဒကရက်တဲ့ကမနေ့ညဆုံးပြီအော်အဆုံးရှုံးကြီးကြီးဆုံးရှုံးသွားပြီရသော်ဖေဟာရောက်သွားတာတော့ဘယ်ရောက်သွားရောက်သွားတာတော့ဗြမဘုံ ရောက်သွားတာနော်ကဘာပေါင်း7400လောက်နေရမယ်ဗြမဘုံကြီးမှာရောက်သွားတာဒါပေမဲ့ရုပ်သားရှိနာမရှိတဲ့ဘုံမျိုးဆိုတော့တရားလဲလိုက်ဟောလို့မရဘူး နာမ်ကြီးပဲတတ်တတ်တည်နေတဲ့ဘုံတွေရုပ်ကြီးပဲတတ်တတ်တည်နေတဲ့ဘုံတွေမှာရောက်သွားတော့သွားပြီတစ္ဆာတရားလည်းနာယူခွင့်မရတော့အဲ့ဒါကြောင့်မို့မြတ်စွာဘုရားကအဆုံးရှုံးခြင်းကြီးဆုံးရှုံးသွားပြီလို့ပြောတာကြောင့်မို့ဦးဇင်းတော်တရားတော်မတွေကအခုဒီတစ္ဆာတရားကို ဟောပြပေးမဲ့ဆရာတော်ဘုရားတွေပေါ်လာတဲ့ခေတ်ကြီးမှာဦးဇင်းတော်တွေက ဒီသစ္စာတရားတွေနာယူခွင့်ရတာဘလောက်ကောင်းလဲအမတန်ကံကောင်းလွန်းလို့ရောင်းမမြတ်စွာဘုရားကအဲ့ဒီရတဲ့ကြီးတွေသူတော်စင်ကြီးတွေဇန်တွေရပြီးတော့ဩကဘာပေါင်း7000 4000တကဘာတကဘာတောင်မှမရင်မတက်နိုင်တဲ့နှစ်ပရိပရိစေရာတွေကြာတာလေကဘာပေါင်း7000 4000ဆိုတော့တွက်ကြည့်လိုက်ရင်တို့နေရမဲ့ဘဝကြီး ဒါယုတ်ဓမ္မနန္ဓမတွေရဲ့အစဉ်ဟာဘယ်တော့မှသူဖြစ်ပြီးပြက်နေရတဲ့ဖြစ်ပြက်သင်္ခါရကြီးထဲမှာသူတို့ နေနေရတာအဲ့ဒီဟာဗြဟ္မပြည့်ချမ်းသာတယ်လို့ပြောပေမဲ့အဲ့ဒီချမ်းသာမှုပြန်ရှိရင်ဖြစ်ပြက်သင်္ခါရကြောင့်ဒုက္ခပဲမြတ်စွာဘုရားဒီကြောင့်မို့ဘဝမှန်သမျှကိုငါဘုရားကဒုက္ခလို့ဟောတာယမပြည်ရောက်လဲဒုက္ခပဲနတ်ပြည်ရောက်လဲဒုက္ခပဲဘာလို့လဲဆိုတော့အိုရနာရတေရအောင်မှာသူတို့ပြန်လဲလာရအောင်မှာအဲ့ဒါကြောင့်မို့ ချစ်သားတဲ့မင်းရဲ့ဒကာဒကမတွေအပေါ်မှာတကယ်ကြီးပွားချမ်းသာစေခြင်းရင်ချစ်သားမင်းတစ္ဆာတရားတွေနာနာဟောပေးပါပြောတာအခုလည်းဒီကြောင့်မို့ဦးဇင်းတို့ဒကာဒကမတွေကအခုခန္ဓာကြီးကို ပြန်ကြည့်လိုက်တဲ့အခါကျတော့ဩငါတို့ရဲ့ခန္ဓာကြီးဟာဒုက္ခလားဒုက္ခလားပြန်ကြည့်လိုက်ဩဒီခန္ဓာရုပ်သဘောကြီးတွေဟာဒုက္ခသစ္စာပဲဟောဒုက္ခ ဒုက္ခကိုဦးဇင်းတို့သင်္ခါရဒုက္ခနဲ့အပြင်မှာတန်ဝေကရတဲ့ဒုက္ခဆိုပြီးဦးဇင်းကမြန်မာလိုရှင်းအောင်နှမျိုးပြောမယ်ဟိုမှာတော့ဒုက္ခဒုက္ခရဲ့ဝိပရိနာမဒုက္ခသင်္ခါရဒုက္ခဆိုပြီးလာတာပါဠိတွေမှားတာနားရှုံမှာဆိုလို့ဟုတ်ပြီဦးဇင်းတို့ဒကာတော်မတွေဒုက္ခအပြင်းမှမြင်ရတဲ့ဒုက္ခအဲ့ဒီဒုက္ခကဦးဇင်းတို့အိုခြင်းဒုက္ခ နာခြင်းဒုက္ခသေခြင်းဒုက္ခဆိုရင်ရခြင်းဒုက္ခပူဆွေးရခြင်းဒုက္ခငိုကြွေးရခြင်းဒုက္ခကိုမချစ်တဲ့လူတွေနဲ့ပေါင်းဖော်ပြီးနေရခြင်းဟာလည်းဒုက္ခပဲမိမိချစ်နှစ်သက်တဲ့ပုဂ္ဂိုလ်တွေနဲ့ကြတော့မပေါင်းမဖော်ရခြင်းဟာလည်းဒုက္ခပဲလိုချင်တာမရ မလိုချင်တာရနေတာလဲဒုက္ခပဲဟောရသော်ဖေကပြင်မဒုက္ခတွေကို အကုန်ထုတ်ပြလိုက်တာမလိုချင်တဲ့အနာတွေမှန်သမျှယောဂါတွေမှန်သမျှဒကာတော်မတွေရတယ်စီဂျိုတို့သွေးတို့တို့နှလုံးတို့ကင်စာတို့လိုချင်လို့ရတယ်လူတယောက်မှမရှိဘူးမလိုချင်မဲနဲ့ရတာ အဲ့ဒီမလိုခြင်းမဲနဲ့ရတဲ့ဒုက္ခအဲ့ဒီဒုက္ခတွေဘဝမှာအမြဲရှိနေဒါကခန္ဓာရဲ့မျက်စိနဲ့မြင်လို့လည်းရတယ်တွေ့လို့လည်းရတယ်နော်အခုအိုတဲ့ဒုက္ခတွေသူများကြည့်လဲမြင်နေရတယ်ကိုယ်ကြည့်လဲမြင်နေရတယ် နာတဲ့ဒုက္ခတွေသေတဲ့ဒုက္ခတွေအော်ဒီလိုမြင့်ဆိုရင်ရပြီဟဲ့ဒုက္ခတွေဖြစ်ပြန်ပြီဟဲ့ဒုက္ခတွေတဲ့ဟောခန္ဓာကိုယ်ကြီးတွေကလည်းကြည်အောင်ပူဓာတမျိုးတင်ဓာတမျိုးတောက်ဓာတမျိုးကြိုက်ဓာတမျိုးအမလေးအလိုလေးကဲကြပါအောင်ဟဲ့နှိပ်ပေးကြသမောင်းဟဲ့ငါမူးလိုက်တာငါဝေလိုက်တာဟောအဲ့ဒီလိုဒုက္ခနော် အဲ့တော့အဲ့ဒီဒုက္ခတွေလည်းရှိတယ်မြတ်စွာဘုရားပြလိုက်ခန္ဓာကြီးကတခါတည်းအနာတွေဖြစ်ယောဂါတွေဖြစ် အမလေးအမလေးအမလေးနာလိုက်တာကြိုက်လိုက်တာဆိုပြီးနေရအဲ့ဒါဒုက္ခတွေရထားတဲ့ဒုက္ခခန္ဓာပေါ်မှာမှနောက်ထပ်ထပ်ရတဲ့ဒုက္ခမို့အဲ့ဒါဒုက္ခဒုက္ခဒုက္ခဒုက္ခဒုက္ခပေါ်မှာဒုက္ခထပ်ဆင့်ရထားတဲ့ခန္ဓာ၅ပါးကြီးကလည်းဒုက္ခ အဲ့ဒီခန္ဓာ၅ကြီးခန္ဓာ၅ပါးကြီးပေါ်မှာမှ အခု ဝေဒနာတွေတခါတည်းယောဂါတွေမျိုးစုံထပ်ရတဲ့ဒုက္ခပူတယ်လောင်တယ်ကြိုက်တယ်ခဲတယ်နှိပ်စက်တယ်ဆိုတဲ့ဒုက္ခနော်တတ်ခံရတယ်ဖြတ်ခံရတယ်လှိခံရတယ်ဆိုတဲ့ဒုက္ခနောက်ထပ်ထပ်ရတဲ့ဒုက္ခအဲ့ဒါမြင်လို့ရတယ်သိလို့ရတယ်တဲ့အဲ့ဒီဒုက္ခဖះကအဲ့ဒီဒုက္ခကိုအရင်မြင်အောင်ဟောလိုက်တာအဲ့ဒီဒုက္ခကြတော့ तू ကနိဗ္ဗာန်တိုက်ရိုက်တော့မရောက်ဘူး သူ့ကိုရှုရင်ဘာရလဲဆိုတော့တန်ဝေခရတယ်ဥဒ္ဒနောဖះလောင်းတော့တောထွက်ဘာလို့လဲတန်ဝေခရလို့တောထွက်တာတန်ဝေခညံဆိုတာဥဒ္ဒနောဒကာဒကမတွေအရန်ရေးကြည့်တယ်တရားအလောက်လောက်တဲ့ဒကာဒကမတွေတန်ဝေခညာမပါလို့ကတော့လုံးဝမှမတရားဖို့တရားမလိုချင်ဘူးဒီလောကကြီးထဲမှာသားနဲ့သမီးနဲ့ဆွေနဲ့မျိုးနဲ့ ပျော်ပြီးတော့တခါတည်းနေကြတဲ့လူတွေဘယ်လိုကြံလဲနိဗ္ဗာန်ကြီးဟမ်ရှင်ဗျာနိဗ္ဗာန်ကြီးပြည့်တယ်တော့ကောင်းသေးပြောဦးမှာပဲ तू ကဘာလို့လဲဆိုတော့ तू တန်ဝေခမှမရဒါကြောင့်မို့မြတ်စွာဘုရားရှင်နေပွင့်တဲ့အခါမှာတက်တန်းတသိန်းတန်းရဲ့အထက်ဘယ်တော့မှပွင့်ရုံထုံးတာမရှိဘူးတသိန်းတန်းရဲ့အောက်ကိုပွင့်တယ်တရားတန်းရဲ့အောက်ကိုဘယ်တော့မှပွင့်ရုံထုံးတာမရှိဘူးတရားတန်းနဲ့တရားတန်းအထက်ပဲပွင့်တယ် တသိန်းတန်းရဲ့အထက်ဘာကြောင့်မပွင့်တာလဲဆိုတော့တန်ဝေကညာရအောင်မယူနိုင်ကြလို့တက်တန်းတွေကလည်းအရန်ရှည်တယ်စီးစိမ်ဥစ္စာတွေလည်းပြည့်နေတဲ့လူတွေကိုအနိစ္စဒုက္ခအနတ္တထင်အောင်ဟောဖို့မလွယ်ဘူးဒါကြောင့်မို့တသိန်းတန်းရဲ့အထက်မှာလည်းဘုရားရှင်တွေမပွင့်ဘူးတဲ့တခါတရားတန်းရဲ့အောက်ကြတော့လေအခုဦးဇင်းတို့တက်တန်းကြည်တန်း လောဘလည်းဘလောက်များလဲတော်နေတနိုင်ငံနဲ့တိုင်တိုက်ကြမယ်ကွာခိုက်ကြမယ်ကွာတတ်ကြမယ်ကွာပြတ်ကြမယ်ကွာတခါတည်းဟိုဘက်နျူကလ িয়ার ကြီးတခါတည်းတမြောင်မြောင်နဲ့ဟိုကလည်းဘာကြီးတမြောင်မြောင်နဲ့ငါဒီကဘယ်လက်နဲ့ကြီးဟိုကလည်းဘယ်လက်နဲ့ကြီးဒေါသရဲ့အစွမ်းနေဒေါသတွေအာကြီးတာဒါကြောင့်မို့အဲ့ဒီဒေါသတွေအာကြီးလွန်လောဘတွေကလည်းတခါတည်းသူတစ်ပါးပစ္စည်းမတရားသဖြင့်လိုချင်တယ် သူ့နိုင်ငံကိုယ်နိုင်ငံဘလို့သိမ့်ပိုက်ရမလဲကြံကြတယ်ဆိုတဲ့လောဘမတိမှု မောဟဆိုတဲ့အဲ့ဒီတွေ့ဝဲမှုမတိမှုမောဟလောဘဒေါသမောဟတွေမနာလိုခြင်းဝန်တိုခြင်းဆိုတဲ့အာကုဇိုတရားတွေကတတ္တဝါတွေမှာအယံနှိမ့်ဆက်လုံးအကြီးတယ်အဲ့ဒီတတ္တဝါတွေမှာ မတရားဖို့တရားထိုးထွင်းသိဖို့မလွယ်ဘူးဦးဇင်းတို့ဒကာဒကမတို့ရဲ့တက်တန်းကိုအခုခေတ်တက်တန်းကို ပြန်မျှ တွက်ရင်အဲ့ဒါ85နှစ်လို့ခေါ်တာနှစ်ပေါင်း100မှာတစ်နှစ်ရော့တယ်နှစ်ပေါင်း100တစ်နှစ်ရော့တော့ဘုရားရှင်လက်ထက်ကတတန်း100တန်းအခု2500နှစ်ပေါင်း2500ရှိပြီဆိုတော့နှစ်ပေါင်း100တစ်နှစ်ရော့တော့အခုလူတို့ဤတတန်းကိုပြန်မြ85နှစ်တန်းလို့အဲ့ဒါမျိုးပြောတာเนาะအဲ့ဒီလို လောဘဒေါသမောဟအာကြီးတဲ့ဒီလိုတက်တန်းတွေမှာဒါကြောင့်မို့ဘုရားရှင်မပွင့်ဘူး တဲ့တတ္တဝါတွေချွေချွေချွတ်ရတာခက်လွန်းလို့ကြောင့်မို့အခုမြတ်စွာဘုရားကအဲ့ဒီဒုက္ခတွေကိုအရင်မြောင်ပြလိုက်တာဘာကြောင့်လဲတန်ဝေခရအောင်လို့ဒီခန္ဓာကိုယ်ကြီးအခုလှတယ်ပတယ်ချောတယ်နော်တောက်နေတင်းနေသွားနိုင်နေလာနိုင်နေစားနိုင်နေလို့မန်တက်မနေနဲ့အောင်တနေ့ကျတော့ကိုရိုးကိုမသေးနိုင် ကိုမစင်ကိုတော့မတော့တင်နိုင်မဲနဲ့ တခါတဲ့အဲ့ဒီမှာဒုက္ခအကြီးကျယ်ရောက်အောင်မှာအဲ့ဓာတွေကိုမြင်အောင်လို့မြတ်စွာဘုရားကခြေသားတို့အိုခြင်းဒုက္ခကြီးလာအောင်မယ်နာခြင်းဒုက္ခကြီးလာအောင်မယ်သေခြင်းဒုက္ခကြီးလာအောင်မယ်အဲ့ဒီဒုက္ခတွေဟာဦးဇင်းတို့ဒကာဒကမတွေအတွက်များများဆင်ခြင်သုံးသပ်ပြီးရင်များများတန်ဝေကရတယ်။အော်ဒီနေ့ငါအိုရအောင်မှာပါလားနားရအောင်မှာပါလားသေရအောင်မှာပါလားငါတရားတွေပြင်ထားမှာပါလားငါတရားတွေများများအထုတ်ထားမှာပါလား။ ဆင်ញံသုံးသပ်ပြီးတော့လုပ်ရင်အဲ့ဒါဒုက္ခသစ္စာကိုသုံးသပ်တာ။အော်အချိန်တိုင်းအချိန်တိုင်းဒါအပြင်ပန်းမှာဒုက္ခသစ္စာကိုသုံးသပ်ခြင်းတဲ့ပုဂ္ဂိုလ်ကအော်အခုစားဗျာမီဒုက္ခတောက်ရဗျာမီဒုက္ခမစားရင်သေမှာဆိုလို့စားပေးရရေမတောက်ရင်လည်းသေမှာဆိုလို့တောက်ပေးနေရထပေးရဗျာမီကြွပေးရဗျာမီမပေးရအော်ဒုက္ခပါလားဒုက္ခပါလားအော်ဒုက္ခတုံဒုက္ခခဲကြီးပါလားဒုက္ခသစ္စာပါလား နော်ဆင်းရဲခြင်းကြီးပါလားပါဠိလိုရွတ်ရွတ်မြန်မာလိုလှုပ်လှုပ်မိမိဘယ်ထဲမှာအနတ်ဒိဗ္ဗထင်လဲကိုကိုကိုဒုက္ခသစ္စာတရားကိုရှုကျင်တဲ့ပုဂ္ဂိုလ်ကဩစားတာလဲဒုက္ခမြင်ရတာလဲဒုက္ခသွားတာလဲဒုက္ခနေရတာလဲဒုက္ခအကုန်လုံးကိုဒုက္ခလို့နှလုံးသွင်းရဒုက္ခဒုက္ခဒုက္ခလို့နှလုံးသွင်းလာတဲ့အခါကျညင်းငွေ့လာတာနော်နိဗ္ဗိန်တတိညင်းငွေ့လာတာဒီခန္ဓာကြီးရတာကိုညင်းငွေ့လာ ဒီခန္ဓာကိုယ်ကြီးကို မလိုချင်တော့အဲ့ဒီလိုညင်းငွေလာအောင်လို့အရင်ဆုံးပွားနေရအဲ့လိုပွားနေတဲ့အခါကျတော့အော်တင်တာပေါ်တော့လဲဒုက္ခတောက်နာပေါ်တော့လဲဒုက္ခပါလားပူတာပေါ်တော့လဲဒုက္ခတရားတွေပါလားသူကဒုက္ခတွေပဲမြင်သမျှကြားသမျှနမ်းသမျှစားသမျှကိုအဲ့ဒီလို သုံးသပ်နေတဲ့အခါကျတော့အဲ့ဒီမှာဒီဒုက္ခကြီးတွေမြင်ပြီးတံဝေခါတွေရလာအဲ့ဒါတံဝေခါတွေရလာဟော တရားရဖို့ရအတွက်ရှုရမယ်ဒုက္ခကြတော့သင်္ခါရဒုက္ခယုတ်ဓမ္မနန္ဓမ္မတွေဖြစ်ပြက်နေတဲ့သင်္ခါရကို မြင်အောင်လုပ်ရမယ်အဲ့ဒီသင်္ခါရဒုက္ခကိုမြင်မှဥစ္စံတို့တရားဓမ္မတွေနိဗ္ဗာန်ရမယ်ဆိုတော့ခုသင်္ခါရဒုက္ခကဲရှုရမယ်လမ်းကြောင်းဘက်ကိုဥစဉ်ကပြောပြတယ် အခုခန္ဓာ၅ပါးလို့ဦးဇင်းတို့တရားဓမ္မတွေပြောခဲ့ပြီခန္ဓာ၅ပါးထဲမှာရူပခန္ဓာဆိုတာဘာလဲရုပ်တရားရဲ့အစုအဝေးကြီးအဲ့ဒီရူပခန္ဓာဆိုတဲ့ရုပ်အစုအဝေးကြီးမှာကဲတရားဓမ္မတို့အခုငါကတရားထိုင်တော့မယ်ဆိုပြီးတော့ကဲတရားထိုင်ကြပြီတရားထိုင်တဲ့အခါကျတော့ခန္ဓာကိုယ်ကြီးကိုတခါတည်း တောင်းတောင်းလည်းမထားတင်းတင်းလည်းမထားပဲနဲ့ဒါလေးပုံမှန်တိုင်းလေးထိုင်ပြီးတော့ကဲဟောဒီရုပ်တွေရောစိတ်တွေရောငြိမ်အေးနေအောင်ငါထားတော့မယ်ဆိုပြီးထားတယ်ရုပ်တရားတွေရောစိတ်တွေရောငြိမ်အောင်အေးအောင်ထားမယ်ဆိုပြီးတော့ကဲနေလိုက်တယ်အဲ့တော့ဘယ်ကလှုပ်နေနာသီဝါလေးကတော့တွန်းတလှဲကန်တလှဲတွန်းတလှဲကန်တလှဲနဲ့ဝါယောဓာတ်တွေကတော့လှုပ်ရှားနေတာ အဲ့ဒီဝါယောဓာတ်တွေကတော့နှာသီးဝါလေးမှာတွန်းတလှဲကန်တလှဲတွန်းတလှဲကန်တလှဲနဲ့အဲ့ဒီလှုပ်ရှားနေတဲ့ဝါယောဓာတ်လေးတွေအဲ့ဓာလေးတွေကိုဝင်တယ်ထွက်တယ်လို့မသိဘဲနဲ့တွန်းမှုကန်မှုကိုမြင်အောင်ကြည့်တာဝါယောဓာတ်ဆိုတဲ့လေလေးရဲ့တွန်းသဘောလေးတွန်းတယ်ဆိုတိုးဝင်လာတယ်လေလေးကကန်ထုတ်တယ်ဆိုပြန်ပြီးလေတွေပြန်ပြီးတော့ကန်ထုတ်သွားတာတွန်းတယ်ကန်တယ်ဆိုလေတွေပြန်ပြီးထွက်သွားတာကန်တယ်ပြောလိုက်တာတိုးဝင်လာတယ် ကံထွက်သွားတယ်အဲ့ဒါတွန်းတယ်ကံတယ်လို့ပြောတာအဲ့ဝါရော့တိုက်ရဲ့တွန်းမှုကံမှုသဘောလေးကြည့်လိုက်တော့တွန်းလိုက်ကံလိုက်တွန်းလိုက်ကံလိုက်ဖြစ်နေတဲ့အဲ့ဒီဝါရော့တာလေးဟာအမြဲမရှိဘူးလားကိုယ်ခန္ဓာကိုယ်အဲ့ဒီဝါရော့တွန်းမှုကံမှုတွန်းမှုကံမှုလေးကအဲ့နေလဲရှိနေတာထိုင်နေလဲရှိနေတာသွားနေလဲရှိနေတာစားနေလဲရှိနေ အဲ့ဒီအချိန်တိုင်းအချိန်တိုင်းမှာရှိနေတဲ့အဲ့ဒီတွန်းမှုကံမှုတွန်းမှုကံမှုလေးပေါ်မှာတတိထားတတိထားပြီးကြည်လိုက်တဲ့အခါကျတော့တွန်းတက်လှက်ပေါ်တယ်ပြီးရင်ကံတက်လှက်ပြန်ပြီးတော့ထုတ်သွားတယ်ကဲမြဲသလားပြန်ကြည့်တွန်းတက်လှက်ဖြစ်တယ်ကံတက်လှက်ဖြစ်တယ်တွန်းမှုကံမှုကလည်းပြောင်းလဲနေတယ်အဲ့တွန်းတဲ့သဘောလေးကိုတမာတိနဲ့ကြည့်ရင်နည်းနည်းလေးတွန်းနဲ့အများကြီးတွန်းဆုံးသွားတာ အဲ့တွန်းမှုသဘောလေးကလည်းအစအလယ်ဆုံးဖြစ်ပြီးပြက်သွားတာပဲကံထုတ်တဲ့ဝါယောဓာတ်လေးကလည်းအစအလယ်ဖြစ်ပြီးရင်ပြက်သွားတာအဲ့တော့ဝါယောဓာတ်ရဲ့တွန်းမှုကံမှုသဘောလေးကိုစောင့်ကြည့်တဲ့အခါကျတော့အော်သူဟာနဲ့သူတွန်းတက်လဲဖြစ်ပြီးတော့ပြက်သွားလိုက်ကံတက်လဲဖြစ်ပြီးပြက်သွားလိုက်တွန်းတက်လဲကံတက်လဲတွန်းတက်လဲကံတက်လဲတွန်းတက်လဲကံတက်လဲ အော်ဖြစ်ပြီးပြက်နေရပါလားတွန်းတက်လက်ကန်တက်လက်တွန်းတက်ကန်တက်လက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီနှာသီးဝမှာတွန်းတက်လက်ကန်တက်လက်တွန်းတက်လက်ကန်တက်လက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်လဲကိုညံတဲ့မှမြင်လာရင်ဦးဇင်းတို့တရားဓမ္မတွေအဲ့ဒါသည် အနေစာလက္ခဏာလို့ပြီးခဲ့တဲ့အပတ်ကဦးဇင်းပြောခဲ့ပြီနော် အနိစ္စလက္ခဏာကဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဒွန်းတလဲကန်တလဲဒွန်းတလဲကန်တလဲဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်နေလို့အရာကိုအနိစ္စဘာနဲ့ကြည်ရမှာလဲဉာဏ်လေးနဲ့ကြည်ရမှာနော်အဲ့ဒီနာသီဝါမှာတွန်းတလဲကန်တလဲတွန်းတလဲကန်တလဲလေးပေါ်ပေါ်ပေါ်ပေါ်ပြီးတော့ပျောက်ပျောက်ပျောက်ပျောက်သွားတာ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 ဖောက်ပြန်ပြောင်းလဲနေတဲ့ဒီသဘောလေးတွေကမမြဲပါလားမမြဲပါလားလို့မမြဲတဲ့သဘာဝကိုညံလေးနဲ့ကြည့်ရင်အဲ့ဒီအနေစာကဲအဲ့ဒီအနေစာကိုတပည့်တော်ဘလို့ရှုမှလဲဒုက္ခကဟောဒုက္ခလက္ခဏာလို့ရှုတဲ့အခါကျတော့အဲ့ဒီအနေစာလေးမမြဲတာလေးဒီအော်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီ အော်အနိစ္စမမြဲပါလားမမြဲတာကိုပဲဖခင်ကဒုက္ခလို့ဟောလိုက်တာအဲ့ဒီဖြစ်ချင်းပြက်ချင်းတွေဒလဇတ်ဖြစ်ပြက်နေရလို့မြတ်စွာဘုရားကသင်္ခါရဒုက္ခလို့ဘုရားကဟောလိုက်တာဒုက္ခဆိုတာကဘယ်ပွားကြည့်ရမှာလဲသင်္ခါရလို့ခေါ်တဲ့အခုရုပ်တရားရဲ့ဖောက်ပြန်ပြောင်းလဲတဲ့အနိစ္စရဲ့အပေါ်ကနေမှဒုက္ခကိုပြန်ရှုမှာနော် ရင်ပါမှာအိုဒုက္ခနာဒုက္ခသေဒုက္ခအဲ့ဒုက္ခတွေကိုအိဋ္ဌဒုက္ခအနတ္တဆိုတာကအဲ့ဒါကကြတော့တံဝေကညာရတဲ့ညာရမယ်နော် အခုမဲ့ညာဖို့ညာရဖို့ရအတွက်ရှုရမယ်ဒုက္ခကသင်္ခါရဒုက္ခအဲ့ဒီသင်္ခါရဒုက္ခလည်းယုတ်ဓမ္မနန္ဓမ္မတွေဖောက်ပြန်ပြောင်းလဲလို့အဲ့ဒါတွေကိုသင်္ခါရလို့ပြောတာအဲ့ဒီယုတ်ဓမ္မနန္ဓမ္မတွေဖောက်ပြန်ပြောင်းလဲတဲ့သင်္ခါရတွေရဲ့အပေါ်မှာ အော်ဒါလေးကအနိစ္စမမြဲပါလားအခုဝါယောဓာတ်လေးကတွန်းတလဲလာပြန်ပြီတောင်းနေကန်တလဲပေါ်ပြန်ပြီအော်ကန်တလဲကနေတွန်းတလဲဖြစ်ပြန်ပြီအော်အမျိုးမျိုးပြောင်းနေရတဲ့အနိစ္စပါလားလို့အနိစ္စလက္ခဏာကိုဉာဏ်ထဲမှာမြင်အောင်ကြည့်ကြည့်ပါများလာတော့ဘာမြင်လာလဲဒုက္ခလို့မြင်လာမှာအဲ့တော့အဓိကကြည့်ရမှာက အနိစ္စကိုကြည့်နေရအနိစ္စလက္ခဏာကိုမြင်တဲ့အခါကျမှအနိစ္စလက္ခဏာဒီအော်ဒီလို အမြဲမပြတ်ဖောက်ပြန်နေရလို့ဆင်းရဲပဲလို့အဲ့ဒါမျိုးနဲ့ကိုကသုံးသပ်လဲရတယ်ဒါမှမဟုတ်လို့အနိစ္စကိုပဲအကြိမ်ကြိမ်အကြိမ်ကြိမ်ပွားများပါများလာရင်လဲအနိစ္စလက္ခဏာပွားရင်ပွားရင်နဲ့သူကသူဒုက္ခလက္ခဏာဉာဏ်ကြီးကသူကသူကိုညင်းငွေ့ပြီးတော့ကိုပေါ်လာအဲ့ဒီပေါ်လာရင်တော့အဲ့ဒါမှတကယ်ပေါ်တဲ့ဉာဏ်အခုဟာကကြတော့ဒုက္ခလက္ခဏာရှုကျင်လို့ဒီအနိစ္စသည်ဖြစ်ပြီးပြနေရလို့ဖြစ်ပြီးပြနေရလို့ဒုက္ခပါလားဒုက္ခပါလားဒုက္ခပါလားလို့ तू ကရှုတာ ဒီနီးနဲ့ရှုသွားလဲမရဘူးလားဆိုနောက်ဆုံးတော့တမာရိယအားကောင်းရင်အဲ့ဒီဖြစ်ပျက်ကြီးကိုဒုက္ခဒုက္ခရှုနေရင်လည်းပဲတကက်ဒုက္ခဉာဏ်ကြီးကသူ့သူပေါ်လာတကက်ဒုက္ခလို့မြင်တဲ့ဉာဏ်ကြီးကအဲ့တော့ဒါနှာသီးဝလေးကနေပြီးတော့ဦးဇင်းတို့ဒကာဒကမတွေဒါအခုဦးဇင်းကပိုင်းခြားပြတယ်ရုပ်လို့ပြောလိုက်တာနဲ့နှာသီးဝလေးတစ်ခုကနေပြီးတော့အခုခန္ဓာ၅ပါးနဲ့လှည့်ပြီးရှုပြမယ်ပြီးမှတကိုယ်လုံးကိုဖြန့်ကြည့်ဒကာဒကမတွေဦးဇင်းကနားမရှင်းပါဆိုလို့ ဝိပဿနာတရားတွေရှုတယ်လဲလာတယ်လိုက်စားတယ်အပိတရားရှုဆိုဘာရှုရမှမသိဘူးဖြစ်နေမှာဆိုလို့အဲ့တော့ဟုတ်ပြီဒါကရူပခန္ဓာယုတ်တရားကနေမှ ရှုတဲ့ပုံကိုအနေဆာရှုတယ်ဒုက္ခရှုတယ်ယုတ်တရားပေါ်မှာရှုတဲ့ပုံကိုနော်ဒါအနေဆာလက္ခဏာဝါယောဓာတ်ရဖောက်ပြန်ခြင်းဖောက်ပြန်ခြင်းပြောင်းလဲခြင်းနဲ့မမြဲတဲ့သဘောလေးသည်ဒုက္ခလို့တင်ပြီးတော့ရှုတာဝါယောဓာတ်တစ်မျိုးပေါ်ကနေမှဒါရှုသွားတာ အဲ့တော့ဟုတ်ပြီဝိညာဉ်နဲ့ခန္ဓာဆိုတဲ့နံတရားအဲ့ဒီနံတရားကရောတရားဓမ္မတို့ကဲကြည်သံဒါကသူကရုပ်ကိုကြိုက်ရင်ရုပ်ကိုရှုရမှာနော်နာမ်ကိုကြိုက်တဲ့ပုဂ္ဂိုလ်ကနာမ်ရှုရမှာခန္ဓာ၅ပါးလုံးကိုမိမိနှစ်သက်ရာ ခန္ဓာတစ်မျိုးမျိုးကရှုရမှာအဲ့တော့တပည့်တော်ကတော့ရုပ်ကိုကြိုက်တယ်ဗျာရုပ်ရှုရတာတပည့်တော်အတွက်ပေါ်လွင်တယ်ဆိုရင်နှာသီးဝါဝါရောတတ်ရဲ့တွမှုကံမှုသဘော အဲ့ဒီကဖြစ်တဲ့ပြတ်တဲ့သဘောအဲ့ဒီပေါ်မှာဆင်းရဲဒုက္ခရှုအဲ့ဒီလိုမှမဟုတ်လို့တပည့်တော်ကတော့နန္တရားကိုတပည့်တော်ရှုကျင်တယ်ဆိုရင်နာသီဝလေးလေလေအဲ့ဒီမှာ တိုးပြီးဝင်တဲ့အခါကျတော့ဥစဉ်တို့ဒကာဒကမတွေတိုးဝင်တယ်လို့မသိဘူးလားသိတယ်နော်ပြန်ပြီးတော့လေလေတိုးပြီးထွက်တဲ့အခါရောမသိဘူးလားလေလေတိုးပြီးထွက်တာလဲတိုးထွက်မှန်သိတယ် တောပြီးဝင်လာတဲ့ဟာလေးကိုလည်းဝင်လာတယ်လည်းသိတယ်အဲ့ဒီလိုတောပြီးဝင်တဲ့လေတောပြီးထွက်တဲ့လေကိုဝင်တိုင်းထွက်တိုင်းသိတာသည်ဝိညာဉ်နဲ့ခန္ဓာဆိုဝိညာဉ်ကိုပြောတာစိတ်ကလေးကိုပြောတာနော်တိုးတိုးပြီးတော့ထွက်သွားတာတိုးတိုးပြီးတော့ဝင်သွားတဲ့ဟာတွေကိုအားလုံးကိုသိသိသိသိနေတာကစိတ်အဲ့စိတ်ကလေးကလည်းကြည်သာ လေလေးတိုးဝင်တဲ့အခါသူတိုးဝင်တာကိုသိလိုက်တယ်ကဲပြန်ပြီးလေလေးထွက်သွားတဲ့အခါကျတော့တိုးဝင်တာသိတဲ့စိတ်ကတည်နေသေးလားဆိုမရှိတော့ပြန်ပြီးကံထွက်သွားတဲ့ဟာလေးကိုဝါယောဓာတ်ရဲ့ကံထွက်သွားတာလေးသိလိုက်တယ်အဲ့ဒီသိလိုက်တဲ့အချိန်စောစောတိုးဝင်တဲ့စိတ်မရှိတော့ကံထွက်သွားတဲ့လေလေးသိနေပြီးတော့အဲ့ဒါလေးဆုံးသွားပြန်တော့ပြန်ပြီးလေလေးကတခါတဖန်ပြန်ပြီးတိုးဝင်သွားပြန်ပြီ အဲ့တော့တိုးဝင်ရင်တိုးဝင်တာပဲသိလိုက်တယ်တိုးထွက်ရင် ထွက်တာပဲသိလိုက်တယ်ပြီးမြဲသလားဆိုအဲ့စိတ်ကလည်းမမြဲဘူးနာသီဝမှာလည်းလေတိုးဝင်လိုက်တိုးထွက်လိုက်တိုးဝင်လိုက်တိုးထွက်လိုက်ဖြစ်နေတဲ့အဲ့ဒီစိတ်ကလေးဟာမမြဲလို့အဲ့ဒါကို အနေစာလေလေကဝင်တာသိလိုက်ပြီးရင်ပြတ်သွားပြန်ပြီထွက်တဲ့ဝါယောဓာတ်တွန်းတွန်းကံထွက်သွားတာလေးပြန်သိလိုက်တယ်ပြီးရင်ပြတ်သွားပြန်ပြီ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 တောနာသိလိုက်ပြန်ပြီကန္နာသိလိုက်ပြန်ပြီတွန်းတက်လက်ကန္တက်လက်သိနေနဲ့ဒဲဆိုဟောအိမ်ကြောင်တွေးလိုက်ပြန်ပြီအတခါအလောက်ကြောင်ရောက်သွားလိုက်ပြန်ပြီတခါသားရှိရင်သားကြောင်သမီးရှိရင်သမီးကြောင်ဆိုပြီးတော့စိတ်ကဟိုပြေးလိုက်ဒီပြေးလိုက်ဟိုပြေးလိုက်ဒီပြေးလိုက်ဝမ်းသာဒီတခါတလေကြတော့လဲအခုပြောသလိုပဲအာစိုးရင်နဲ့စိတ်တွေကဖြစ်လာပြန်ပြီခါလေးကြောင့်ဝမ်းသာတဲ့စိတ်တွေဖြစ်လာပြန်ပြီဝမ်းသာတလဲဝမ်းနဲ့တလဲတခါတလေဒေါသဖြစ်လိုက်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 အဲ့ဒါကိုမြတ်စွာဘုရားက သင်္ခါရဒုက္ခတဲ့အဲ့ဒီနန္တရားဟာဒလဇတ်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်နေရလို့ခြေသားတို့အဲ့ဒါကိုဒုက္ခလို့ဘုရားကဟောလိုက်တာမြင်အောင်ကြည့်ရမှာဘယ်ကိုကြည့်ရမှာလဲအဲ့နန္တရားရဲ့ဖြစ်ချင်းပြက်ချင်းကိုမြင်အောင်ကြည့်ရမှာနော်နန္တရားရဲ့ဖြစ်ချင်းပြက်ချင်းဆိုတဲ့အနိစ္စလက္ခဏာကို ကြည့်လိုက်တဲ့အချိန်မှာဒုက္ခလက္ခဏာကြီးကတန်းပြီးတော့ तू ကနောက်ကနေမှပြန်သုံးတတ်တာ စဆာချင်းတော့ကိုယ့်ရဲ့ညာနဲ့သုံးတတ်တာပဲရှိသေးတာတကယ်ထင်တဲ့အထင်ညာမဟုတ်သေးဘူးနော်ဟိုတကယ်အမြင်ညာမဟုတ်သေးဘူးပေါ့ပြောရရင်တော့အထင်ညာပေါ့ဒုက္ခဒုက္ခလို့ကိုယ့်အကိုနှလုံးသွင်းနေတာအော်ဖြစ်ချင်းပြက်ချင်းတွေကဒုက္ခပါလားဒုက္ခပါလားဒုက္ခပါလားသောသောအပြင်အိုခြင်းဒုက္ခနာခြင်းဒုက္ခသေခြင်းဒုက္ခတွေပါလားဒုက္ခတွေပါလားလို့ဒုက္ခတွေကြတော့သုံးတတ်ပါများလာတော့တခါတည်းတန်ွေကတွေရပြီးတော့ဘဝကြီးကိုညင်းငွေသွားတာ အဲ့တော့ဘာဖြစ်လဲတောတောင်ထွက်ခြင်းစိတ်တွေပေါက်သွားတာဗောဖះလောင်းတော်ကြီးတောထွက်သွားတာလေအဲ့ဒါညီးငွေ့သွားလို့နော်အခုလည်းပဲဒီတိုင်းပဲကိုယ်ခန္ဓာကိုယ်မှာအာဖြစ်တယ်ပြက်တယ်အော်ဒီစိတ်ကလေးကတခါတည်းဟိုပြေးလိုက်ဒီပြေးလိုက်အာအခုပြောသလိုတွန်းတက်လက်ပေါ်လိုက်တွန်းတာသွားတိလိုက်တယ်ကန္နာဖြစ်ကန္နာသွားတိလိုက်တယ်အော်တမျိုးပြီးတမျိုးဖြစ်ပြီးပြက်ဖြစ်ပြီးပြက်နေရလို့အော်ဒုက္ခပါလားလို့ဟောဒုက္ခလက္ခဏာဉာဏ်နဲ့ तू ကရှုတာဒါနန္တရားလေးဆိုတော့ဝိညာဉ်ရဲ့အပေါ်မှာရှုတာ ဝေဒနာရဲ့အပေါ်မှာကြတော့လေဒီတိုင်းပဲနာသီဝလေးရှူပြီးတော့လေလေတွန်းတလဲကန်တလဲတွန်းတလဲကန်တလဲအဲ့ဒီမှာဝါယောဓာလေးတွန်းတလဲကန်တလဲသွားနေတဲ့ခါမှာအဲ့တော့တခါတလေကြတော့ချမ်းချမ်းသာသာလေးလေလေးကအေးလေးတွေဝင်ပြီးနေတော့လေဟောကိုကตายရတဲ့စိတ်လေးဖြစ်တဲ့ဒုက္ခဝေဒနာတခါတလေကြတော့ပူပြီးထွက်လာတာကြီးတွေလည်းရှိတတ်တယ်လေထွက်လာတဲ့သဘောကနော် အဲ့ကြောင့်ပိုးပြီးထွက်လာတာကြီးတွေရဲ့အပေါ်မှာကြည့်လိုက်ရင်လည်းကိုမခံစားခြင်းလည်းဒုက္ခဝေဒနာနာသီဝလေးမှာအဲ့တော့ဝေဒနာ၃မျိုးဖြစ်နေတာဝင်တဲ့လေလေးအပေါ်မှာကြည့်နေရင်းနဲ့အဲ့ဒီမှာစိတ်မှာပေါ်တာနော်အဲ့ဒါကြတော့စိတ်မှာနာသီဝလေလေးကသူ့အတူဝင်လိုက်ထွက်လိုက်ဖြစ်နေတဲ့အပေါ်မှာကောင်းတယ်ဆိုတယ်အလယ်လားဆိုတဲ့ခံစားမှု၃မျိုးလေးသူ့အတူစိတ်ထဲမှာဖြစ်နေတာအဲ့ဒီခံစားမှုဝေဒနာကိုသွားရှုတာအဲ့ဒါဝေဒနာခန္ဓာဘောကနေမှအနိစ္စရှုမှာ အဲ့ဒီမှာတခါတည်းကောင်းတယ်လို့ခံစားမှုလေးပေါ်တယ်ကိုကသိလိုက်တယ်အော်ဒုက္ခမမြဲပါလားအော်ဆိုးတယ်ဆိုတဲ့ခံစားမှုလေးပေါ်တယ်ကိုကကြည့်လိုက်တယ်အော်မမြဲပါလားအနိစ္စကိုပဲမြင်တာဝေဒနာကိုပထမသိအောင်လုပ်တယ်နောက်ကျတော့ဘာလို့လဲဝေဒနာရဲ့အနိစ္စမြင်အောင်ကြည့်တယ်အော်ဒီခံစားမှုလေးတွေအေဟာသူ့အနေသူခံစားပြီးပြက်နေတာပဲလို့ကြည့်ရင်ဝေဒနာရဲ့အနိစ္စအဲ့ဒီဝေဒနာအနိစ္စလေးတွေကြည့်ပါများခံစားပြက်ခံစားပြက်ခံစားပြက်နော် ကောင်းတာလေးလည်းခံစားပြက်တာပဲဆိုးတာလေးပေါ်တော့လည်းခံစားပြက်တာပဲအလယ်လတ်လက်ကလည်းခံစားပြက်တာပဲဆိုပြီးတော့ခံစားပြက်တာတွေခံစားပြက်တာတွေကိုဒလဇက်လိုက်ပြီးကြည်နေတော့ဟောညာထဲမှာအဲ့ဒီကနေပြီးတော့သုံးတက်လိုက်ဒုက္ခဒုက္ခလည်းဒုက္ခလို့ပြန်ရှုရမှာဒုက္ခလည်းဒုက္ခလို့ရှုရမှာနော်မြတ်စွာဘုရားကဒုက္ခဝေဒနာကိုလည်းခြေသားတို့မင်းတို့ဒုက္ခလို့မြင်အောင်ပြန်ရှုတယ်ဘုရားကနော် အဲ့ဒီလိုအကုန်လုံးဒုက္ခလို့မြင်အောင်ကိုသူကရှုပြရမယ်ဆိုတော့အော်ခံစားတတ်တဲ့သဘောစိတ်ထဲမှာကောင်းသဘောဆိုးသဘောခံစားနေတာတွေကလည်းခံစားပြီးပြက်နေတာတွေကလည်းဒုက္ခပဲလို့ပြက်တဲ့အနိစ္စရဲ့အပေါ်မှာမြင်အောင်ဒုက္ခကိုမြင်အောင်နှလုံးသွင်းလိုက်တော့တာဒီခံစားမှုသဘောတွေကပြက်ပြက်ပြက်ပြက်နေရလို့ဘုရားဒုက္ခအော်ဒုက္ခသစ္စာအနေနဲ့မြင်အောင်ရှုလိုက်ပြီဒါကခန္ဓာ၃ပါးအနိစ္စကိုအရင်ရှုမယ်ရုပ်ရဲ့အပေါ်မှာအနိစ္စကိုမြင်ရှုမယ် ပြီးရင်ဒုက္ခလို့ရှုမယ်နန္တရားလေးရဲ့အပေါ်မှာအနိစ္စမြင်အောင်ကြည့်မယ်ပြီးရင်ဒုက္ခလို့ရှုမယ်ဝေဒနာဆိုတဲ့နန္တရားပေါ်မှာလည်းအနိစ္စမြင်အောင်ရှုမယ်ပြီးရင်ဒုက္ခလို့ရှုမယ်အဲ့ဒီကနေပြီးတော့မှတ်သားတတ်တဲ့တင်ညာတဲ့နော်တင်တယ်တောင်းတယ်ပူတယ်လူခွေကြောင်ကြက်ငှက်လို့မှတ်သားတတ်တဲ့တင်ညာတွေပေါ်ရင်လည်းအဲ့ဒီတင်ညာတရားတွေဟာသူ့အတူဖြစ်ပြီးပြတ်နေပါလားတင်ညာတွေဟာဖြစ်ပြီးပြတ်နေပါလားဆိုပြီးတော့တင်ညာတွေရဲ့ဖြစ်ချင်းပြတ်ချင်းဖြစ်ချင်းပြတ်ချင်း အဲ့ဓာတွေရဲ့အပေါ်မှာအနေစာကိုမြင်အောင်ကြည့်တယ်ပြီးတဲ့အခါကျတော့အဲ့ဒီတင်ညာတွေရဲ့ဖြစ်ချင်းပြက်ချင်းဒီဒုက္ခဘာလားလို့ဒုက္ခလက္ခဏာကိုမြင်အောင်ရှုတယ်ဟောဒါတင်ညာဘောကနေမှဒုက္ခလက္ခဏာတင်ပြီးတော့ရအောင်ရှုတာနော်အဲ့ဒီကနေမှသင်္ခါရဆိုတဲ့လောဘဒေါသမောဟတရားတွေဖြစ်လိုက်ပြက်လိုက်ဖြစ်လိုက်သွားလာအခုဦးဇင်းတို့နာသီဝနာသီဝလေးမှာစောစောတင်ညာနဲ့ဆိုရင်လည်းနာသီဝလေးမှာဒါဝါယော လေလေး လေဆိုရင်လည်းဒါပြညတ်ပဲနှာသီဝဆိုလည်းပြညတ်ပဲအဲ့ဒီမှတ်သားတတ်တဲ့အဲပြညတ်တရားတွေဟာအပြီးအကုန်လုံးပြည့်စည်သွားလေလေးဝင်တယ်ဝင်နေတဲ့လေလေးဟောတင်ညာပေးလိုက်တာလေလေးဆုံးတော့အဲ့တင်ညာလည်းဆုံးသွားတာအဲ့ဒါကြောင့်မို့နှာသီဝလေးမှာတင်ညာလေးတွေပေးပြီးတော့လာတဲ့တင်ညာတွေကလည်းဖြစ်ပြီးပြက်နေတယ်တင်ညာကလည်းဖြစ်ပြက်ဖြစ်ပြက်မို့အော်ဒီတင်ညာတရားတွေကလည်းဖြစ်ပြီးပြက်နေရလို့ဘုရားကဒုက္ခလို့ဘုရားကဟောလိုက်တာ အဲ့ဒီကနေမှကဲအဲ့ဒီနာသီဝမှာဝင်လိုက်တိုးလိုက်ကန်လိုက်ဖြစ်နေတဲ့လေလေးတတိထားနေရင်နဲ့ဟောအဲ့ဒီလေလေးတိုးလိုက်ကန်လိုက်တိုးလိုက်ကန်လိုက်လုံနေရင်နဲ့အဲ့ဒီမှာကဲလောဘစိတ်ကလေးဒေါသစိတ်ကလေးမောဟစိတ်ကလေးပေါ်မလာဘူးလားကြည့်လိုက်တတိကလွတ်သွားတာနဲ့တခါလေးဒေါသစိတ်ကသွားဖြစ်ရသေးတယ်တတိကလွတ်သွားတာနဲ့တခါတည်းမောဟစိတ်ကဖြစ်ရသေးတယ်တတိကလွတ်သွားတာနဲ့တခါတည်း အဲဒေါသစိတ်လောဘစိတ်မောဟစိတ်ဆိုတမျိုးမျိုးကထထပေါ်တာနော်နာသီဝလေးပေါ်မှာအေးလာရင်လဲနှစ်သက်ရင်လောဘစိတ်ကလေးဖြစ်ဖြစ်သွားမှာပဲနှစ်သက်တာလေးပေါ်မှာကြိုက်သွားရင်လဲလောဘမကြိုက်တဲ့အပူကြီးပေါ်လာရင်လဲနာသီဝလေးပေါ်အပူကြီးပေါ်လာရင်လဲမကြိုက်တဲ့ဒေါသဖြစ်မှာပဲနော်ဒါကဥစဉ်တော့အခုတာမန်လေးကြည့်နေတော့ဒီအပူကမသိတာလားဥစဉ်အရင်ပြောဖို့ပါတယ်ဥစဉ်ငငယ်တုန်းကအဲ့တုန်းကတမာတိလိုချင်လို့ဆိုပြီးတော့ဥစဉ်က ဝင်တတ်လေထွက်တတ်လေနှစ်မျိုးမှာထွက်တတ်လေရဲ့အပူလှိုင်းကိုကြည့်တာထွက်တတ်လေရဲ့အပူလှိုင်းလေးကိုပဲနှာသီးဝါလေးမှာတတိထားကြည့်တတိထားကြည့်ကြည့်ပါများကြည့်ပါများတော့ဘာဖြစ်လာဆိုဟာဒီနှာသီးဝါပြန်လုံးကိုပိုးထုလာနှာသီးဝါဒီပြန်လုံးကိုပိုးပြီးလာပြီးအဲ့ဒီကနေပြီးတော့ကြည်ကြည်ကြည်ကြည်မျက်နှာကြီးတစ်ခုလုံးပိုးထုလာအဲ့ဒီမျက်နှာကြီးတစ်ခုလုံးကနေပိုးပြီးတော့ခန္ဓာကိုယ်ကြီးတစ်ခုလုံးကိုတခါတည်းမီးလောင်တယ်လို့ပဲဦးဇင်းတို့တက်ကိုင်းချောက်ကို တခါတည်းဟိုမှာဟိုတစ်တစ်ကိုင်းအစိုးပေါ့နော်ပြောရင်တော့အဲ့ဒါမျိုးမိတဲ့ပြက်ထက်လိုက်သူ့သူလိန်သွားသလိုပဲခန္ဓာကိုယ်ကြီးကတခါတည်းအဲ့ဒီမှာနေပူလွန်အားကြီးပြီးတော့တကောလုံးအပူဓာတ်တွေတကောလုံးပြန့်နှံ့သွားပြီးအပူလွန်အပူလွန်အားကြီးပြီးတော့တခါတည်းမိတဲ့ထက်ပြီးတော့ဖုတ်တဲ့ငါ၆ဖုတ်လို့ကိုလိန်တော့ကုန်တော့တာပဲအဲ့ဒါမျိုးတွေတောင်မှဖြစ်တယ်ဒါဒီနေရာလေးရဲ့အပူလှိုင်းကိုတက်တက်လိုက်ရင်နောက်ဆုံး အရန်ကြီးတမာရီအားကောင်းရင်အပူလှိုင်းရတကောလုံးပြန်အဲအေးလှိုင်းကိုလှုပ်ရင်လည်းတကောလုံးအဲ့လိုအေးကြသွားတာပဲအဲ့ဒါကြောင့်မို့အခုကနည်းနည်းလေးလှုပ်ရင်တော့နည်းနည်းလေးလောက်သိတာအဲ့လိုကြီးအပူကြီးတွေအရန်ကြီးဖြစ်သွားရင်အဲ့ဒီပေါ်မှာမကြိုက်တဲ့ဒေါသစိတ်တွေဖြစ်လာကိုနှစ်သက်တဲ့နှစ်သက်ရင်လောဘစိတ်တွေဖြစ်တယ်ဆိုတော့အဲ့ဒီလိုနှာသီးဝါနေပြီးတော့ကြည်ရင်နဲ့လောဘစိတ်တွေဒေါသစိတ်တွေမောဟစိတ်တွေဖြစ်တာအဲ့ဒါသင်္ခါရခန္ဓာလို့ခေါ်တယ်အဲ့တော့သင်္ခါရခန္ဓာအနေနဲ့ရှုတဲ့ပုဂ္ဂိုလ်အဲ့လောဘတွေဒေါသတွေမောဟတွေ ဖြစ်ပြီးပြတ်တယ်ဖြစ်ပြီးပြတ်တယ်ဩအနေစာဩလောဘစိတ်ကလေးပေါ်လာလိုက်ဖြစ်ပြီးပြတ်သွားပါလားဒေါသစိတ်ကလေးပေါ်လာလိုက်ဖြစ်ပြီးပြတ်သွားပါလားအဲ့ဒီလောဘစိတ်ကလေးဒေါသစိတ်ကလေးမောဟစိတ်ကလေးပေါ်လာတာလေးကိုဖြစ်တယ်ပြတ်တယ်ဖြစ်တယ်ပြတ်တယ်ရှုနေရင်ဩဒီလောဘဒေါသမောဟတွေဟာဒလဇတ်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်နေရတာဒီဒုက္ခပါလားလို့ဟောဒုက္ခလက္ခဏာဉာဏ်တင်ရှုတာ အဲ့ဒီလိုဒုက္ခလက္ခဏာညံတင်ပြီးတော့အခုဒါခန္ဓာ၅ပါးပေါ်မှာရှုနည်းဥစဉ်အခုနှာသီးဝလေးပေါ်ကနေမှအခုဒါပြသွားတာရှုတာနှာသီးဝတစ်ခုတည်းမဟုတ်ဘူးဒါကောလုံးကိုရှုရအဲ့တော့ရုပ်တရားဟုတ်ပြီရုပ်တရားပေါ်မှာနှာသီးဝလေးကနေမှတွန်းတက်လဲကန်တက်လဲတွန်းတက်လဲကန်တက်လဲကနေကြည်ရင်ကြည်ရင်ကြည်ရင်နဲ့ ခန္ဓာကိုယ်ကြီးပေါ်မှာဟောတော်တော်ကြာတော့တောင့်တယ်တင်းတယ်ထုံတယ်ပူတယ်ဆိုပြီးဒါလေးပါဖောက်ပြန်တဲ့အစဉ်ကြီးကခန္ဓာကြီးမှာပေါ်လာပြီပေါ်လဲပေါ်လာရောနှာသီးဝမှာထားတဲ့စိတ်နေသေးလားမနေတော့ဘူးနှာသီးဝမှာစောင့်ကြည့်နေတဲ့စိတ်ကတင်းတာပေါ်တင်းတာသွားသည်သိတော့သူ့သဘောနောက်လိုက်ပြီးအဲ့တင်းတဲ့သဘောရဲ့အစအလဲအဆုံးဘလို့ပြောင်းလဲတယ်လဲညာနဲ့ကြည့်သဘောပေါက်ရဲ့လား ရုပ်တရားပေါ်မှာတကိုယ်လုံးဖြန့်ရှုတော့မယ်ဆိုတဲ့ယောဂီခန္ဓာ၅ပါးအဲ့ဒီ၅ပါးတဘာဘာကိုရှုပေါက်မြောက်သွားမှာပဲနော်ရုပ်ကြိုင်ရုပ်ရှုစိတ်ကြိုင်စိတ်ရှုဝေဒနာကြိုက် ဝေဒနာရှုတင်ညာကြိုက်တင်ညာရှု သင်္ခါရကြိုင်လောဘဒေါသမောဟစိတ်ဖြစ်တာတွေလိုက်ရှုခန္ဓာ၅ပါးတဘာဘာရဲ့အပေါ်မှာရှုရရှုတဲ့အခါကျတော့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 ဖြစ်တယ်ပြက်တယ်လို့ပြောတာနော်တွန်းတလက်ကန်တလက်ရုပ်သဘောလေးဟာသူ့အတူဖြစ်ပြီးပြက်နေတယ်လို့ကြည်ရင်းနဲ့ခန္ဓာကြီးကတောင်းလာတာတောင်းလာတဲ့အခါကျတော့စိတ်ကအဲ့တွန်းတက်လက်ကန်တက်လက်ဒီမနေတော့အဲ့တောင်းတဲ့ဒီရောက်သွားတာအဲ့ဒီတောင်းနာကြီးပေါ်မှာသွားပြီးတော့တိလိုက်ပြီးဆိုတော့ကဲကြည်သန်းအဲ့ဒီတောင်းတဲ့သဘောအဲ့ဒါမာတဲ့သဘောတောင်းတဲ့သဘောတင်းတဲ့သဘောဆိုတော့အဲ့ဒါဓာတ်လို့ပြောတော့အဲ့ဒါပထဝီဓာတ်လို့ပြောလိုက် အဲ့ဒီပေါ်လာတဲ့ပထဝီဓာတ်ကြီးတောင်သဘောကြီးတင်းသဘောကြီးရဲ့အပေါ်မှာညံကကြည်လဲကြည်လိုက်ရောနည်းနည်းတောင်တာတွေများများတောင်တယ်အများကြီးတောင်တယ်ဆိုပြောင်းသွားအဲ့ဒီပြောင်းလဲသွားတဲ့ဟာကိုရုပ်အဲ့ဒီပြောင်းလဲတဲ့ရုပ်သဘောတည်မြဲသလားဆို ကြည့်တော့အဲ့ဒီပြောင်းလဲပြလိုက်တာက နော်ဒါကဦးဇင်းတို့ဖွတ်ထပ်ပါယုံ အတွေ့အထိရဲ့အာယုံ အာယုံနဲ့နောက်ကသိစိတ်နဲ့ဟိုကအာယုံက ပေါ်လိုက်တဲ့အခါကျဖုထပါဖုထပါယုံလို့ဆိုတဲ့အဲ့ဒီအာယုံနဲ့ပေါ်လိုက်ရောစိတ်ကဓာတ်ဆိုတော့သွားသိတာနော်ကိုကဒီကပြောင်းလဲတဲ့သဘောကိုအရင်ကြည့်ပါနော်အဲ့ဒီပြောင်းလဲလာတဲ့သူ့ရဲ့သဘာဝသဘောအာယုံတွေဟာဘလို့ပြောင်းလဲတယ်လဲကိုကြည့်ပါဒါကရုပ်သဘာဝအနေနဲ့ကြည့်ပါ ဟိုကနာကနောက်ကြမှသူ့ဟာသူလာလာသိပုံကိုဦးဇင်းထပ်ပြန်ပြောမယ်အဲ့ဒီမှာတင်းနာကြီးပေါ်လာတယ်ခန္ဓာကြီးပေါ်တင်းနာအစာတင်းနာလည်းတင်းတဲ့အဆုံးကိုသေးသေးချာချာညံနဲ့ကြည့်သေးသေးချာချာညံနဲ့ကြည့်တဲ့အခါကျဩတင်းနာအစာတင်းနာလည်းတင်းတဲ့အဆုံးပေါ်လာပြန်ပြီတခါနောက်တစ်မျိုးထုံနာကြီးပေါ်လာပြန်ပြီထုံတဲ့သဘောရဲ့အစအလယ်ဆုံးကိုညံနဲ့ကြည့်ပူဓာကြီးပေါ်လာပြန်ပူဓာအစပူဓာအလယ်ပူဓာအဆုံးကြည့်တော့ဘာသွားတွေ့လဲပြောင်းနေတာတွေတွေ့တယ် ဩရုပ်အစဉ်တွေဟာတမျိုးပြီးတမျိုးတင်းတလှတောင့်တလှပူတလှအေးတလှနော်အမျိုးမျိုးဖောက်ပြန်ပြောင်းလဲနေပါလားတိတေနာပိရောပတိအုံနေနာပိရောပတိအပူကြောင့်လဲဖောက်ပြန်နေတာအေးကြောင့်လဲဖောက်ပြန်နေတာအဲ့ဒီလိုခန္ဓာကြီးကြည့်လိုက်တဲ့အခါကျတော့တမျိုးပြီးတမျိုးဖောက်ပြန်ပြောင်းလဲဖောက်ပြန်ပြောင်းလဲနေရတဲ့သဘောတွေဟာဩအနိစ္စမမြဲပါလားဆိုပြီးတော့ အဲ့ဒီအနိစ္စကိုမြင်အောင်ကြည့်အဲ့ဒါခန္ဓာကြီးကိုယ်ကြီးတစ်ခုလုံးမှာပေါ်နေတာနော်အဲ့ဒီအနိစ္စကတင်းလာတာတောင့်လာတာပူလာတာပူလာတာပေါ်ရင်လည်းပူတာနည်းနည်းပူတယ်များများပူတယ်အများကြီးပူတာပြောင်းသွားမှာတင်းတာပေါ်တယ်နည်းနည်းတင်းတယ်အများကြီးတင်းတယ်အများကြီးတင်းပြီးပြောင်းသွားမှာအဲ့ဒီခန္ဓာကိုယ်ကြီးပေါ်မှာညံနဲ့စိုက်စိုက်စိုက်စိုက်ပြီးတော့ကြည်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 အော်ဒီဖြစ်ပြီးပြက်နေရတဲ့အနိစ္စတရားတွေဟာဆင်းရဲကြီးပါလားဒုက္ခကြီးပါလားလို့ तू ကဒုက္ခနဲ့တင်ရှုစစချင်းတော့တကယ်ဒုက္ခလက္ခဏာညာမဟုတ်သေးဘူးနော်ကိုကလှုပ်ရှုရမှာကိုကဒုက္ခလက္ခဏာညာနဲ့ရှုကျင်တဲ့ပုံကိုအတွက်ပြောတာအနိစ္စလက္ခဏာညာနဲ့ရှုကျင်တဲ့ပုံကဆိုတော့အနိစ္စတလုံးကိုပဲ तू ကဒလက်ဆက်သွားနေရမှာဒုက္ခဆိုတာလဲဘယ်ဘဝပြန်ရှုအနိစ္စဘဝရှုတာပဲအဲ့ဒီအနိစ္စဘဝနေမှာသင်္ခါရ တွေရဲ့ယုတ်ဓမ္မနန္ဓမ္မသင်္ခါရတွေရဲ့အပေါ်အနေမှာဒုက္ခကိုပြန်ရှုတော့ဩခန္ဓာကိုယ်ကြီးတစ်ခုလုံးပေါ်လာသမျှဘာတွေပေါ်ပေါ်ပေါ်တာတွေမှန်သမျှအကုန်ဒုက္ခပါလားဒုက္ခသစ္စာနေနဲ့ तू ကပိုင်းခြားပြီးတော့ရုပ်တွေအပေါ်မှာအရာရှုတာအဲ့တော့ဥဒ္ဒနောတရားတော်မတွေကငါကတရားရှုတဲ့အခါမှာဒီခန္ဓာ၅ပါးတဲ့ကရုပ်ကိုရှုမှလားငါနာမ်ကိုရှုမှလားနော် ရုပ်တရားကိုရှုမယ်ဆိုရင်အခုခန္ဓာကိုယ်မှာအခုပေါ်လာတဲ့ဓာတ်၄ပါးကနေပြီးတော့ဓာတ်၄ပါးရဲ့အစအလယ်ဆုံးအနိစ္စလက္ခဏာမြင်အောင်ရှုဒုက္ခလက္ခဏာမြင်အောင်ရှုအနိစ္စလက္ခဏာမြင်ရင်ဒုက္ခလက္ခဏာတွေနောက်ပိုင်းထင်လာမှာဒါအခုဉာဏ်စဉ်အပြင်တော့မှသမတနာဉာဏ်ဥဒိယဘယဉာဏ်ဘင်္ဂဉာဏ်အထိအကုန်လုံးကအနိစ္စလက္ခဏာပဲဒါထင်သေးတာနော် ဟိုဘက်မှာဘင်္ဂညာနဲ့ဟိုဘက်ကိုကိုးသွားပြီဆိုမှနိဗ္ဗိဏညာဘယညာအာဒီနဝညာတွေကြမှာဒုက္ခလက္ခဏာမြင်တာအဲ့ဒါကြောင့်မို့ဦးဇင်းတော်တရားတော်မတွေကအခုဩဒီအနိစ္စလက္ခဏာတစ်ခုကို မြင်ပြီဆိုရင်လည်းပဲနောက်ဟာဒုက္ခတော့အနတ္တတော့ပေါ်လာမှာမပူနဲ့ဒါကဒီနေပေးတာကဒုက္ခလက္ခဏာကိုနှစ်သက်တဲ့ပုဂ္ဂိုလ်များအတွက်ဘာလို့လဲဆိုပါရမီဖြည့်တာခြင်းမတူဘူး မြတ်စွာဘုရားရှင်လက်ထက်ကယဟန်တော်အပါ900တရားအထောက်ပြီးမြတ်စွာဘုရားသည် ရောက်လာတော့မြတ်စွာဘုရားအော်ငါသားတော်ကြီးတွေတရားတွေလဲဝါတွင်းသုံးလလုံးကြိုးကြိုးစားစားအထုတ်လိုက်ကြတာသူတို့တရားတို့မရရှာသေးဘူးတပ်ပင်ညုတရွှေညံတော်နဲ့ကြည့်လိုက်တော့ဒုက္ခလက္ခဏာကိုဟောမှသာလျှင်ဒီပုဂ္ဂိုလ်များယဟန္တာဖြစ်မှာအဲ့တော့မြတ်စွာဘုရားချက်သားတော်ဒီခန္ဓာကိုယ်ကြီးဟာဒုက္ခတုံဒုက္ခခဲကြီးဆိုပြီးတော့တခါတည်းအဲ့ဒီမှာ ဒုက္ခလက္ခဏာကိုပိုင်းခြားပြီးပြလဲပြလိုက်ရောဒိုင်းဆိုယဟနာ900ဖြစ်သွားတယ်။ဘာကြောင့်မြန်မြန်ဒုက္ခလက္ခဏာကိုဖျားပေးလိုက်တာနဲ့သူတို့ကဖြစ်တယ်လဲဆိုတော့ဝါတွင်3လလုံးကျင့်ထားတဲ့တမာရီအရှိန်ရဲ့ကတ္တပဖျားရှင်လက်ထက်မှာတသက်လုံးဒုက္ခလက္ခဏာရှုခဲ့တာတသက်လုံးအဲ့ဒုက္ခလက္ခဏာကမ္မထံတစ်မျိုးတည်းနဲ့သူကရှုခဲ့တာအဲ့ဒီဖျားရှင်ရဲ့ သာသနာတွင်မှာမတရားဖို့တရားရနိုင်တဲ့ပါရမီမရှိလို့အဲ့ဒီယဟန်တော်900ဟာအဲ့ဒီဘဝကနေပြီးတော့ဝိပဿနာတရားအားထုတ်ပြီးလူပြည်နတ်ပြည်ကျင်လည်ပြီးတော့ဥစဉ်တို့ဘုရားရှင်ရဲ့လက်ထက်မှာလာပြီးတော့ယဟန်ဖြစ်ပြီးတော့ဟောဓာတူရာစုပြီးတော့ကဲငါတို့တောတဲ့သွားတရားအားထုတ်ကြအောင်ဆိုပြီးတောတဲ့မှာတောင်ကောင်းနေသစ်ပင်နေအောက်တွေသွားအားထုတ်အားထုတ်ပြီးတော့ တော့မြတ်စွာဘုရားထံသွားပြီးတော့ကြော့ကြရအောင်ဝါလဲကျွတ်ပြီဆိုပြီးဘုရားထံလာတော့တရားထုမရသေးတာမြင်လို့မြတ်စွာဘုရားကတပ်ပင်ညုတရွှေညံတော်နဲ့ကြည်လိုက်တော့ဩငါရဲ့သားတော်ကြီးတွေဟာဒီဒုက္ခလက္ခဏာဉာဏ်ကြီးကိုသူတို့ကရှုခဲ့တာပါလားလို့သိတော့အဲ့ဒီကမ္မထံကိုတံပေးတော့ဟောတခါတည်းယဟနာဖြစ်တာတရားမို့အခုလဲဦးဇင်းတော်တရားတော်မတွေကရုပ်ကိုကြိုက်ရင်ရုပ်ကနေရှုဘာကိုမြင်အောင်ကြည့်ရမှာလဲ ရုပ်ရဲ့ဓာလေးပါဖောက်ပြန်မှုအပေါ်မှာမမြဲတဲ့အနိစ္စကိုမြင်အောင်ကြည့်အနိစ္စလက္ခဏာတွေမြင်ရင်အဲ့အနိစ္စလက္ခဏာတွေဟာအော်ဒီအဖြစ်ပြီးပြက်နေရတဲ့အနိစ္စလက္ခဏာတွေဒီဒုက္ခကြီးပါလားဒုက္ခကြီးပါလားဆင်းရဲကြီးပါလားလို့ तू ကအဲ့လို တင်ပြီးတော့မှ तू ကအနိစ္စရဲ့အပေါ်ကနေဒုက္ခကိုတင်ရှုလိုက်တာနော်ဒါကရုပ်ပေါ်မှာနာမ်ပေါ်မှာလည်းဒီတိုင်းပဲစောတော့ကနှာသီးဝါလေးသိရင်သိတာစိတ်ကလေးလို့ပြောတာ တင်းတာပေါ်တော့ရသူကနံကမထမ်းကလည်းတင်းတာသွားသိတာပဲပူတာပေါ်တော့လည်းပူတာသွားညွတ်ညွတ်ပြီးသိတယ်ကြိုက်တာပေါ်ရင်ကြိုက်တာသွားညွတ်တယ်အဲ့ဒီညွတ်ညွတ်ညွတ်ညွတ်နေရတဲ့ဝိညာဉ်ဆိုတဲ့တရားအမြဲသလားဒါကဝိညာဉ်ပေါ်ကနေမှအနိစ္စလက္ခဏာရှုမဲ့ပုဂ္ဂိုလ်နော်နာမ်လက္ခဏာလိုက်မဲ့ပုဂ္ဂိုလ်ကနာမ်လက္ခဏာလိုက်မဲ့ပုဂ္ဂိုလ်ကနာမ်လေးတစ်လုံးရဲ့သူကဖြစ်ပြီးပြတ်တယ်ဖြစ်ပြီးပြတ်တယ်တင်တာပေါ်တင်တာသွားသိပြန်ပြီ အဲ့ဒီတင်းတဲ့အာယုံလေးကိုရှေ့ရစိတ်ကသွားတည်တယ်ကိုကနောက်ကကြည့်လိုက်တာနဲ့အဲ့ဒီသွားတည်တဲ့စိတ်ရောရှေ့ရတင်းတဲ့အာယုံလေးရောနှစ်ခုလုံးအာယုံရောသိစိတ်ရောအတူတူချုပ်သွားတာပေါ်လိုက်တဲ့အာယုံလေးရောသိစိတ်ကလေးရောတွဲတွဲတွဲတွဲပြီးတော့အာယုံရောစိတ်ရောကိုတခါတည်းချုပ်ချုပ်သွားတာအဲ့ဒီလိုချုပ်ချုပ်ချုပ်ချုပ်သွားတာတွေမြင်အောင်ကိုနောက်ကနေတတိထားတတိထားပြီးကြည့်တာအဲ့ဒီစိတ်ကလေးပေါ်ရင်ပေါ်တာလေးသိလိုက်တခါတည်းစိတ်ကလေးပေါ်တာပျောက်သွားလိုက်ပေါ်တာပျောက်သွားလိုက်ကို ရှုတာသည်အနေစာတင်တာပေါ်ရင်တင်တာကိုသွားညှို့လိုက်ပြန်ပြီတောက်တာပေါ်ရင်တောက်နဲ့အပေါ်မှာသွားညှို့ပြန်ပြီကြိုက်တာပေါ်ရင်ကြိုက်တာကိုသွားညှို့ပြန်ပြီအဲ့လိုလို အမျိုးမျိုးပြောင်းပြောင်းအဲ့ဒီလိုညှို့တက်ညှို့တက်တဲ့နန္တရားလေးကိုနန်လေးတက်တက်ပဲကြည့်အဲ့ဒီနန်လေးတက်တက်ကိုကြည်နေရင်ကြည်နေရင်ကြည်နေရင်နဲ့အဲ့ဒီနန်လေးရဲ့အပေါ်မှာအော်ဖြစ်ပြီးပြက်နေရတာပါလား ဒီတန်တရားတွေဟာမမြဲပါလားလို့တခါတည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်တာကိုဆင်ခြင်ပြီးတော့နှလုံးသွင်းနေတော့ကြာတော့အဲ့ဒီကနေမှဒုက္ခလက္ခဏာကိုကဆင်ခြင်တာအော်ဒီလိုဖြစ်ပြီးပြက်နေရလို့မြတ်စွာဘုရားသင်္ခါရဒုက္ခလို့ဟောတာပါလားအော်ဒီနန္တရားဟာဒုက္ခပါလားလို့ဟောဒုက္ခလက္ခဏာညာနဲ့တင်ညာတဲ့ပုဂ္ဂိုလ်ကအနိစ္စကို မြင်ပြီးတော့ဒုက္ခကိုဆက်တင်သွားတာဒုက္ခလက္ခဏာညာတင်တာနော် ဒုက္ခလက္ခဏာဉာဏ်တင်ပြီးတော့ဒါနန္တရားဆိုတဲ့ဒါဝိညာဉ်ဘဝနေမှာအနိစ္စလက္ခဏာဒုက္ခလက္ခဏာတင်တာဟောခံစားတတ်တဲ့ဝေဒနာလည်းကြည်သန်းအောင်စောသောနှာသီးဝါလေးမှာပူတာလေးပေါ်မှာလည်းကောင်းတယ်ဆိုတယ်အဲ့ဒါလေးပေါ်ရင်လည်းကောင်းတယ်ဆိုတဲ့ခန္ဓာကဲခန္ဓာကိုယ်ကြီးပေါ်မှာတင်တာ ပေါ်လာတယ်တောက်တာတွေပေါ်လာတယ်ကြိုက်တာတွေပေါ်လာတယ်ထုံတာတွေပေါ်လာတယ်ဆိုတော့ခန္ဓာကိုယ်ကရုပ်ရဖောက်ပြန်တဲ့သဘောတွေပေါ်လာတော့စိတ်ကသွားမခံစားဘူးလားကြည့် တင်းတာပေါ်တော့တင်းတာယူကိုကကြိုက်ရင်ကောင်းတယ်ခံစားမှာပေါ့မကြိုက်ရင်ဆိုးတယ်ခံစားမှာပေါ့ပူရာပေါ်ရင်ပူရာကြီးရဲ့ကောင်းတယ်ဆိုးတယ်ခံစားမယ်ကြိုက်တာကြီးပေါ်ရင်ကြိုက်တာကြီးရဲ့ကောင်းတယ်ဆိုးတယ်ခံစားမယ်ဆိုတော့အော်အဲ့ဒီခံစားတဲ့သဘောကြီးကြည်သန်းဒါကိုယ်လုံးမှာပေါ်ပြနေတာနော်ဒါကိုယ်လုံးမှာပေါ်ပြနေတာဒီအဲ့ဒီပေါ်နေတာတွေခန္ဓာကိုယ်ကြီးတစ်ခုလုံးထဲမှာပေါ်တာတွေပေါ်တာတွေပေါ်တာတွေရဲ့အပေါ်မှာ ပေါ်တိုင်းပေါ်တိုင်းပေါ်တိုင်းပေါ်တိုင်းမှာစိတ်လေးကလိုက်လိုက်ခံစားတာအဲ့ဒီခံစားတတ်တဲ့စိတ်လေးကမြဲသလားလို့ကြည့်တော့မမြဲဘူးဝေဒနာလေးကလည်းခံစားပြက်ခံစားပြီးရင်ပြက်တာပဲအဲ့ဒီဝေဒနာလေးခံစားပြက်ခံစားပြက်ပြက်ပြက်ပြက်ပြက်နေတာသည် အနေစာဒါကြောင့်မို့ဝေဒနာရှုတဲ့ပုဂ္ဂိုလ်ကဝေဒနာမမြင်ရဘူးနောက်တော့ဗာမြင်ရမှာလဲအနေစာကိုမြင်အောင်ကြည့်လို့ပြောတာနော်ရုပ်ကိုရှုတဲ့ပုဂ္ဂိုလ်ကလည်းရုပ်ကို ပထမတော့ယုတ်ကြည့်မြင်အောင်ကြည့်တာတကယ်တမ်းယုတ်ကြည့်ကြည့်ခိုင်းတာမဟုတ်ဘူးယုတ်ရဲ့အနိစ္စကိုမြင်အောင်ကြည့်ခိုင်းတာစိတ်ကိုကြည့်ကြည့်ဆိုစိတ်ကြီးကိုဒီတိုင်းကြည့်ခိုင်းတာမဟုတ်နောက်ဆုံးတော့စိတ်ရဲ့မမြဲတဲ့အနိစ္စကိုမြင်အောင်ကြည့်ခိုင်းတာဝေဒနာ ဝေဒနာကြည့်ကြည့်ဆိုတာလေဝေဒနာဝေဒနာဆိုကြည့်ရတာမဟုတ်ဝေဒနာရဲ့ခံစားပြက်တာကိုကြည့်ရတာခံစားပြက်တာလေးကြည့်တော့မှဩခံစားပြက်ပါလားခံစားပြက်ပါလားခံစားပြက်ပါလားအဲ့ဒါလေးရဲ့ခံစားပြက်ခံစားပြက်လေးကိုကြည်ရင်ကြည်ရင်ကြည်ရင်နဲ့ဟော ဩမျက်မှတ်ပြခံစားလိုက်ပြက်လိုက်ခံစားလိုက်ပြက်လိုက်ကောင်းတာလေးလည်းခံစားပြက်ဆိုးတာလေးလည်းခံစားပြက်မမြဲတဲ့ဒီအနိစ္စဒီပင်လေးဒုက္ခပါလားလို့ဟောဒုက္ခအနေနဲ့ရှုတာဒါကဝေဒနာဘောကနေမှ ခန္ဓာကိုယ်ဘောမှာလိုက်ပြီးတော့အနိစ္စလက္ခဏာရှုတယ်ဒုက္ခလက္ခဏာရှုတယ်ဟောတင်ညာလည်းဒီတိုင်းပဲခန္ဓာကိုယ်ကြီးမှာတင်တယ်လို့သွားတင်ညာပေးပြန်ပြီဩတင်ညာလည်းမြဲသလားမမြဲဘူး တင်းတယ်လို့တင်ညာပေးဟော တောက်နိုင်ပေါ်ရင်ဟောတောက်နေတင်ညာသွားပေးပြန်တာအာကြိုက်တယ်ပေါ်ရင်ကြိုက်တယ်သွားတင်ညာပေးပြန်တာအဲ့ဒီတော့တင်ညာကလည်းမြဲသလားဆိုတင်ညာလည်းမမြဲပါမမြဲပြန်ဘူးဒီတင်ညာကလည်းသူကပေါ်ပြီးပြက်ပေါ်ပြီးပြက်လို့အဲ့ဒီတင်ညာလည်းအနေစာအနေစာဖြစ်တဲ့တင်ညာကိုကြည်နေရင်ကြည်နေနေဩဒီတင်ညာတွေကဖြစ်ပြက်ဖြစ်ပြက်နေရလို့ဒုက္ခပါလားလို့ဟောဒုက္ခလက္ခဏာညာနဲ့ရှုလိုက်တာ အဲ့ဒီကနေပြီးတော့တင်ညာပေါ်မှာလည်းအနေဆာရှုတယ်ဒုက္ခရှုတယ်သင်္ခါရပေါ်မှာလည်းဒီတိုင်းပဲသင်္ခါရတရားတွေဟာလည်းလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်နော်အဲ့ဒီဖြစ်နေတဲ့ပူရာပေါ်ရင်ကြိုက်ရင်လောဘမကြိုက်ရင်ဒေါသအဲ့ဒီလိုခန္ဓာကိုယ်ကြီးပေါ်မှာပူရာပေါ်လိုက်တောက်နာပေါ်လိုက်တင်းနာပေါ်လိုက်တဲ့အပေါ်မှာသွားသွားတိတိတိတိပြီးတော့ဒီစိတ်ကလေးမှာဒေါသဖြစ်လိုက်လောဘဖြစ်လိုက်ဖြစ်နေရတဲ့သင်္ခါရတရားတွေဟာလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက် အော်သင်္ခါရတရားတွေကလည်းဖြစ်ပြက်နေလို့အနိစ္စအဲ့ဒီဖြစ်ပြက်နေတဲ့သင်္ခါရတရားအနိစ္စတွေဟာဆင်းရဲလားချမ်းသာလားကြည့်တော့တလောက်ဖြစ်ပြက်နေရလို့အဲ့ဒါဒီဒုက္ခပဲတဲ့ဖြစ်ချင်းပြက်ချင်းတွေဟာဘာမှအမိန်ပေးလို့လည်းမရပြောလို့လည်းမရတားလို့လည်းမရစီးလို့လည်းမရနော်ကိုမပိုင်တဲ့သဘောအစိုးမရတဲ့သဘောဘာမှပြုပြင်လို့မရသွတ်သူဖြစ်နေဖြစ်ပြီးပြက်နေရလို့ အဲ့ဒါကိုမြတ်စွာဘုရားကจิตသားတို့မင်းတို့ဒုက္ခမြင်အောင်ကြည်တယ်အဲ့ဒါကြောင့်မို့ဒါခန္ဓာကိုယ်ပေါ်မှာဥစဉ်ပထမနှာသီးဝါလေးပေါ်ဟာခန္ဓာ၅ပါးရှုနေအခု ခန္ဓာကိုယ်တစ်ခုလုံးပေါ်ကနေမှခန္ဓာ၅ပါးရှုနေဘယ်နှနည်းပြီးသွားနှစ်နည်းမှတ်ပြီသေးလားတော့မသိဘူးပြောတာများပြီရှောက်နေလားနားလဲရလားနှာသီးဝါလေးပေါ်မှာနော် စာပြီးတော့တွန်းမှုကာမှုတွန်းမှုကာမှုလေးတွေပေါ်လာတာအဲ့ဒါလေးတွေကနေစပြီးတော့ရုပ်သဘောအဲ့ဒါလေးကိုသွားသိတဲ့နာအဲ့ဒီပေါ်မှာခံစားတဲ့ဝေဒနာဝင်လေထွက်လေတွန်းတယ်ကန်တယ်ပူတယ်အေးတယ်လို့တင်ညာပေးတဲ့တင်ညာလောဘဒေါသမောဟဖြစ်တဲ့သင်္ခါရဒါဥစဉ်ကနှာသီးဝဘဝနေမှာခန္ဓာ၅ပါးကိုလှည့်ပြီးတော့ရှုနည်းကိုပြတာအဲ့ဒီကနေခန္ဓာကိုယ်ကြီးပေါ်မှာတောက်နေတင်းနေထုံနေပူတယ် အမျိုးမျိုးဖောက်ပြန်ပြောင်းလဲတာသည်ယုတ်တရားရူပခန္ဓာအဲ့ဒီယုတ်တွေပေါ်တိုင်းပေါ်တိုင်းမှာသွားတည်တာကဝိညာဉ်အဲ့ဒီပေါ်မှာကောင်းတယ်ဆိုတယ်လို့ခံစားလိုက်တာကဝေဒနာအဲ့ဒီဟာကိုတောက်နေတင်းတယ်လို့တင်ညာပေးလိုက်တာကတင်ညာကြိုက်ရင်လောဘမကြိုက်ရင်ဒေါသဖြစ်တာကသင်္ခါရဆိုခန္ဓာ၅ပါးเนาะအဲ့ဒီပေါ်မှာမှအဲ့ဒီခန္ဓာ၅ပါးတွေရဲ့အပေါ်မှာမမြဲတဲ့အနေစာအနေစာရဲ့လက္ခဏာပေါ်မှာမှထပ်ပြီးတော့ရှုခိုင်းတာကဒီနေ့တက်မဲ့ဉာဏ်ကဒုက္ခ အနေစာဘဝနေမှာဒုက္ခလို့ရှုကျင်တဲ့ပုံပေါ်များအတွက်ဒုက္ခလက္ခဏာကိုပေါ်အောင်ရှုခိုင်းတာဒါကခန္ဓာတွင်ခန္ဓာအပြင်ရောဘုဒ္ဓတပြန်မှားမျက်စိနဲ့အဆင်းနဲ့တိုက်တယ်မျက်စိအကြည်ကလည်းရုပ်အဆင်းကလည်းရုပ်မျက်စိအကြည်ရုပ်တွေကလည်းပြောင်းနေတာအဆင်းရုပ်တွေကလည်းပြောင်းနေတာဩရုပ်တရားတွေကပြောင်းလဲနေပါလားပြောင်းလဲနေပါလားလို့အဲ့ပြောင်းလဲတာတွေကို မြင်ရင်အနေစာပြောင်းလဲနေတာတွေကမမြဲဘူးလို့ရှုလိုက်ရင်အနေစာ အဲ့ဒီပြောင်းလဲနေရလို့အဲ့ဒီသဘောတွေဒီဒုက္ခ။အော်မြင်တာလဲဒုက္ခ၊ကြားတာလဲဒုက္ခ၊ကြားတာလဲဒီတိုင်းပဲနာကြည့်ရဲ့။ဟိုကအတန်ရဲ့ယုတ်တရားတွေအဲ့ဒီယုတ်တရားတွေဖောက်ပြန်ပြောင်းလဲနေရတာအဲ့ဒါဒီဒုက္ခမမြဲလို့အနေဆာဖောက်ပြန်ပြောင်းလဲနေရတာဒီအဲ့ဒါကိုညံနဲ့ထရှုတော့အော်အမျက်မပြတ်ဖောက်ပြန်ပြောင်းလဲနေရတဲ့ဒီမမြဲတဲ့သဘောတရားတွေကဒုက္ခပါလားလို့နားပေါ်မှာလဲအဲ့လိုသူကရှုတာ အဲ့တော့မျက်စိပေါ်မှာလည်းအကုန်ရှုလို့ရတယ်နော်မျက်စိပေါ်မှာမြင်သိသိလေးပေါ်လာလေးလည်းရှုလို့ရတယ်အဲ့ဒီမှာအခုခံစားတာလည်းရှုလို့ရတယ်မှတ်သားတာလည်းရှုလို့ရတယ်လောဘဒေါသမောဟဖြစ်တာလည်းရှုလို့ရတယ် မျက်စိကနေလည်းမြင်လိုက်တာနဲ့အဲ့ဒါခန္ဓာ၅ပါးဖြစ်ချုပ်နားကလည်းအတန်လေးကြားတာနဲ့ခန္ဓာ၅ပါးဖြစ်ချုပ်ဆိုတော့အဲ့တော့ခန္ဓာ၅ပါးနားအတန်လေးတစ်ခုကြားတယ်ခန္ဓာ၅ပါးဖြစ်ပြီးချုပ်သွားတာမျက်စိကလည်းအစင်းလေးမြင်တာနဲ့ခန္ဓာ၅ပါးဖြစ်ပြီးချုပ်သွားတာ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 ရုပ်လို့ပြောလိုက်တာနဲ့အဲတခါတည်းခန္ဓာကိုယ်ကြီးနဲ့ငုတ်တုတ်ထိုင်နေတာမှရုပ်မဟုတ်တော့ဘူးအဲ့ဒီမှာအပြင်မှာအစင်အတန်အနံ့ရတာတွေ့ထိတရားကြံတွဲတရားအဲ့ဒီအာယုန်တွေဟာလည်းအကုန်ရုပ်တရားတွေအဲ့ဒီရုပ်တရားတွေကလည်းဖောက်ပြန်ပြောင်းလဲနေလို့အဲ့ဓာတွေကလည်းမမြဲဘူးအနိစ္စလို့ရှုရမှာလို့ဦးဇင်ကအဲ့ဘက်ကိုသိစေခြင်းလို့အပြင်ဘက်ကိုပြန်ပြောတာနော်အဲ့တော့ခန္ဓာကိုယ်တဲ့ကိုပဲအဓိကထားပြီးတော့ကိုကတင်ပြီးတော့ရှုဦးဇင်းတို့တရားဓမ္မတွေမြင်တာတွေကြားတာတွေခန္ဓာ၅ပါးဖြစ်တယ်ချုပ်တယ်ဦးဇင်းတို့ မရှုနိုင်ကြသေးဘူးဘာကြောင့်တမာရီနဲသေးလို့တမာရီနဲသေးတဲ့အခါကျတော့မြင်တာပေါ်မှာလဲခန္ဓာကောင်ကဖြစ်ပြီးချုပ်တယ်အဲလောဘဖြစ်သွားလဲမသိလိုက်ဘူးတင်ညာဖြစ်သွားလဲမသိလိုက်ဘူးဒေါသဖြစ်သွားလဲမသိလိုက်ဘူးကြားတာလဲခန္ဓာ၅ပါးဖြစ်ချုပ်တယ်မသိလိုက်ဘူးတဲ့ဒါကြောင့်မို့အဲ့တော့ကာယတကားကနေစောင်းပြီးတော့ခန္ဓာကိုယ်ပေါ်မှာအရင်တင်ပြီးတော့ရှုပါတဲ့အဲ့လိုလိုက်ပြီးတော့ရှုကြတဲ့ယောဂီများကတော့ တမာရီအားတွေကတဖြည်းဖြည်းတက်တက်တက်တက်လာမှနောက်ပိုင်းကျမှပိုပြီးမြင်လာမှာเนาะအဲ့တော့ဦးဇင်းတို့ဒကာဓမ္မတွေအခုရှုမဲ့အပိုင်းကန္တာမှာဦးဇင်းတို့ကဒါအခုဒုက္ခလက္ခဏာခန္ဓာရဲ့အပေါ်မှာတင်ရှုပုံရှုနည်းရုပ်ပေါ်မှာရှုနည်းနာမ်ပေါ်မှာရှုနည်းနှစ်နည်းပေးတယ်နာမ်ပေါ်မှာရှုခြင်းတဲ့ပုဂ္ဂိုလ်ကဝိညာဉ်ပေါ်မှာရှုတယ်ဝေဒနာပေါ်မှာရှုတယ်သင်ညာပေါ်မှာရှုတယ်သင်္ခါရပေါ်မှာရှုတယ်နာမ်ခန္ဓာ၄ပါးမိမိနှစ်သက်တာရှု အဲ့တော့တရားဆိုတာကအာရုပ်ရှုမှနာမ်ရှုမှလို့မဟုတ်ဘူးပါရမီ အလျောက် तू ကလာတာအဲ့ဒီရုပ်တရားတွေရဲ့အပေါ်ကနေပြီးတော့ရုပ်လက္ခဏာပေါ်ကနေမှဖောက်ရှုသွားတဲ့ပုဂ္ဂိုလ်ကလည်းမညံဖို့ညံရမှာပဲတဲ့မြတ်စွာဘုရားနာမ်တရားတွေရဲ့အပေါ်မှာဝိညာဉ်ကနေရှုရှုဟိုဝေဒနာရှုရှုတင်ညာသင်္ခါရကြိုက်တဲ့ဘက်ကရှုပါတဲ့ခန္ဓာ၅ပါးကိုရှုရင်လည်းပဲပေါက်သွားမှာပဲတဲ့ဓာတ်တစ်ပါးပါးကနေလည်းပေါက်သွားမှာပဲတဲ့မြတ်စွာဘုရားက ဓာတ်ကြီးလေးပါတဘာဘာကိုမြင်သွားရင်လည်းအဲ့ဒီကနေမှပေါက်သွားမှာပဲလို့သားတော်ရာဟုလာကိုအခိုင်အမာကြီးဟောထားခဲ့တာရောက်မို့ဦးဇင်းတော်တရားဓမ္မတွေကကိုကအခုတရားရှုတဲ့အခါမှာဦးဇင်းတို့တရားတော်မှတွေဟုတ်ပြီငါတို့ကဒုက္ခလက္ခဏာနဲ့ရှုမယ်ဒုက္ခလက္ခဏာအနေနဲ့ငါတော့နှစ်သက်တယ်လို့နှလုံးသွင်းထားတဲ့ယောဂီများက ဟောဒုက္ခလက္ခဏာဉာဏ်ကြီးကိုတရားထိုင်နေစင်မှမဟုတ်ဘူးကြံတဲ့အချိန်မှာစာတာလဲဒုက္ခပါလား သွားရတာလဲဒုက္ခပါလားနေရတာလဲဒုက္ခယိုရပြီဒုက္ခပေါက်ရပြီဒုက္ခဩဒီခန္ဓာကိုယ်ကြီးအမျိုးမျိုးဒုက္ခတွေပေးနေပါလားညတိုင်းအိတ်ကောင်းလို့မအိတ်ရဒေါနေအပေါ်သွားပြန်ပြီဒေါနေကျင်းကြီးဆိုရပြန်ပြီအဲဗိုက်ဆာလုံးတို့တခုထည့်ပေးကြပါဦးဟဲ့ဩစားပြန်ပြီကြွေးရပြန်ပြီဟောစားပြီကြွေးပြီဒေါနေယူရပြန်ပြီပေါက်ရပြန်ပြီအဲကြိုက်လိုက်တာဟဲ့ခဲလိုက်တာဟဲ့ဟောလဲပေးရပြန်ပြီအဲ့ဓာတွေအကုန်လုံးကို ဒုက္ခလို့မသိဘဲနဲ့ငါနာတယ်ငါကြိုက်တယ်ငါကြိုက်လိုက်တာဇက်ကြီးကထိုးတာခေါင်းကြီးကမူးတာဝေတာဆိုပြီးတော့တင်ညာတွေနဲ့ပဲပေးပြီးတော့တင်ညာတွေနောက်မှာအဲ့ဒီကြိုက်တော့လောဘမကြိုက်ဒေါသကြီးတွေဖြစ်နေတာနော်တနေကုန်တနေကုန်ကြည့်ကိုဟာကိုဒကာတော်မတွေဒီခန္ဓာကိုယ်ကြီးအလိုလိုက်ပြီးအခုဖြစ်နေရတာနော်ဘလောက်ဒုက္ခများတယ်အဲ့ဒါကိုဒုက္ခလို့ဦးဇင်းတို့ဒကာတော်မတွေ မမြင်ဘူးဒုက္ခလို့မမြင်မနဲ့ဦးဇင်းတို့ဒကာတော်မတွေအမလေးငါစားတယ်ငါသွားတယ်ငါနန်တယ်ငါစားတယ်ငါငါငါနဲ့ပဲလုံနေတာတဏှာအဖြစ်မာနအဖြစ်ဒိဋ္ဌိအဖြစ်ခန္ဓာကိုမြင်အောင်ကြည့်တာမကြည့်ဘူးရောက်မို့အရှင်ပုံနာက အရှင်အာနန္ဒာတို့ကိုတရားရအောင်ပြတဲ့အခါကျတော့မှန်ကြီးကိုဥပမာပေးတယ် ငါရှင်တို့တဲ့အဲ့ဒီမှာမှန်ကြီးရှိတယ်မှန်ကြီးရှိရင်ငါရှင်တို့ရပ်လိုက်တဲ့အခါကျတော့အဲ့ဒီထဲမှာပေါ်သွားတဲ့မှန်တဲ့ကအယုတ်ကငါရှင်တို့ငါကိုယ်ပိုင်ဟုတ်သလားငါဟုတ်သလားကိုကဒီဘက်ကရပ်နေဟိုတဲ့မှန်နဲ့ပေါ်နေတာအခုဦးဇင်းတို့တရားတော်မတွေအခုရှေ့ကအခုကင်မရာထဲမှာတရားတော်မတွေရဲ့ရုပ်ပေါ်နေတာအဲ့ဒီရုပ်ကငါရုပ်လား ငါကိုလားလို့ကြည်စမ်းတယ်အဲ့ဒီယုတ်ကငါယုတ်လားဆိုတော့အခုမှန်နဲ့ပေါ်နေတာငါယုတ်လားဆိုငါယုတ်လည်းမဟုတ်ဘူးငါလားဆိုတော့ငါလည်းမဟုတ်ဘူးဒါပေမဲ့အကြောင်းတော့ကင်းသလားဒကာတော်မတို့ရှေ့ရထိုင်ပြနေလို့အဲ့ဒီယုတ်ကြီးကပေါ်ရတာမဟုတ်လားအကြောင်းတော့မကင်းဘူးတဲ့အဲ့ဒီပေါ်နေတဲ့အဲ့ဒီမှန်တဲ့ကယုတ်ကြီးကိုငါယုတ်လို့သွားဆိုရင်အဲ့ဒါမှားပြီတဲ့ဒါပေမဲ့ ငါရှင်တော်တဲ့လူတွေဟာအဲ့မှန်တဲ့ဟာယုံကြည်ကိုကြည်အမငါချောတယ်ငါဘလို့ဆိုကိုကိုကို တွေ့တိုင်းဟောတဏဟာငါကိုကြီးငါဟာကြီးငါဥစ္စာကြီးလို့သိမ့်ပိုက်လိုက်ရင်ဒိဋ္ဌိဩငါလှတယ်ငါချော့တယ်ငါတန်တန်မာမာကြီးငါစားနိုင်တာပေါ့ငါလုံနိုင်တာပေါ့မင်းတို့ဘာဂီယုစိုက်เสียလို့လဲဆိုတော့မာနပေါ့မှန်ထဲမှာကြည့်ပြီးတော့ငါရှင်တော့တဲ့အဲ့ဒါအဲ့ဒီမှန်ထဲက ငါမဟုတ်တဲ့ယုံကြည်ကိုကြည့်ပြီးတော့သွားပြီးတော့တဏှာဖြစ်တယ်မာနဖြစ်တယ်ဒိဋ္ဌိဖြစ်တယ်အခုလည်းပဲငါရှင်တို့တဲ့ခန္ဓာကိုယ်ဆိုတဲ့မှန်ကြီးတဲ့ထောင်းကြည်စမ်းတဲ့ခန္ဓာကိုယ်ဆိုတဲ့မှန်ကြီးတဲ့ကိုကြည့်လိုက်တဲ့အခါကျတော့အဲ့ဒီမှာရုပ်ဝေဒနာတင်ညာသင်္ခါရဆိုပြီးတော့ပေါ်လာတဲ့တရားတွေကိုကြည်စမ်းတယ်ပေါ်လာတဲ့ရုပ်တရားတွေဟာပူတလှဲတောင်းတလှဲတင်းတလှဲကြိုက်တလှဲပေါ်လာအဲ့ဒီရုပ်ကိုငါရုပ်လို့စွဲရင်မှန်သလား မမှန်ပါဘူးဖျားတဲ့ကိုမမပိုင်တာတဲ့အဲ့ဒီပူသဘောကြီးတောင်သဘောကြီးကိုကဲငါပိုင်တယ်ဆိုမပူနဲ့လို့အမိတ်ပေးကြပါလားတဲ့ငါကိုငါဟာငါဥစ္စာဆိုအဲ့ဒီပူဓာကြီးကမပူနဲ့လည်းပြောလို့မရဘူးတဲ့အေးဓာကြီးကိုမအေးနဲ့လို့လည်းပြောလို့မရဘူးကြိုက်ဓာကြီးပေါ်တော့မကြိုက်နဲ့လို့လည်းပြောလို့မရအဲ့ဒါဆိုငါပိုင်သလားမပိုင်ဘူးမပိုင်ရင်ငါကိုမဟုတ်ဘူးပေါ့တဲ့အဲ့ဒါကြီးကိုသွားပြီးတော့ဆွဲလန်းတဲ့တဏှာဖြစ်နေလို့ရော မှန်မမလားတဲ့မမှန်ပါဘူးဖေဟာတဲ့ဒါကြီးကသူ့အတူဖောက်ပြန်ပြောင်းလဲပြီးနောက်ဆုံးပုတ်ပွားပြီးတော့တခါတည်းအတုပိုက်ဖြစ်ရမှာကြီးအဲ့ဒီပေါ်မှာလည်းပဲတွေ့တာနေရင်အဲ့ဒါကြီးကိုအကြောင်းပြုပြီးတော့အမငါရုပ်ငါကမသိဘူးငါဘလို့ဆိုမန်နေဖြစ်နေဖို့တင့်တော်သလားမတင့်တော်ဘူးအဲ့တော့အဲ့ဒီရုပ်တရားရဲ့အပေါ်မှာတဏမာနဒိဋ္ဌိမဆွဲအောင်ငါရှင်တို့အမှန်ကိုမြင်အောင်ကြည်တဲ့ဒီခန္ဓာကိုယ်ကြီးပေါ်မှာတန်ត្រာကြီးကိုရှည်တာကအဲ့ဒီတဏယမာနရဲ့ဒိဋ္ဌိကြောင့် တန်တရာကြီးကိုဆွတ်ဆံပြီးရှီအောင်လုပ်နေတာအဲ့တော့ဒီရုပ်ပေါ်မှာလဲတဏှာကိုပြုတ်အောင်မာနကိုပြုတ်အောင်ဒိဋ္ဌိကိုပြုတ်အောင်အမှန်မြောင်အောင်ဒီရုပ်တရားဖြစ်ပြီးပြတ်နေပါလားဒီရုပ်တွေဟာဒုက္ခပါလားဒုက္ခပါလားလို့မြင်ရင်အဲ့ဒီအချိန်မှာတဏှာကင်းတယ်မာနကင်းတယ်ဒိဋ္ဌိကင်းတယ်နော်အနှိမ့်စားလို့ရှုနေတဲ့အချိန်မှာငါကိုယ်လို့မစွဲဘူးငါဥစ္စာလို့မစွဲဘူးငါလို့မစွဲဘူးနော်ငါကိုငါဟာငါဥစ္စာဆိုတဲ့တဏမာနဒိဋ္ဌိကြီး အမြင်ကြီးအမှားကြီးလွဲလွတ်ပြီးတော့အဲ့ဒီအချိန်မှာမမြဲတဲ့အနိစ္စကိုမြင်တယ်ဆင်းရဲတဲ့ဒုက္ခကိုမြင်တယ်တဲ့အဲ့ဒါကြောင့်မို့ချက်သားငါရှင်တော်တဲ့ဟာဒီရုပ်တရားတွေဟာအနိစ္စဒုက္ခအနတ္တအဲ့ဒီလက္ခဏာညာနဲ့ကြည့်လိုက်တဲ့အခါကျတော့ဩငါကိုဆိုတာမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးရုပ်တရားတွေကသူ့သဘောသူဖောက်ပြန်နေတယ်ပြောင်းလဲနေတယ်မမြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခဟောလက္ခဏာညာနဲ့ မြင်အောင်သုံးသပ်စမ်းအမှန်တဲ့အခကြည့်လိုက်တဲ့အယုတ်ကြီးဟာငါယုတ်မဟုတ်ဘူးဆိုတာ သိတတ်ခဲ့တော့အခုခန္ဓာကိုယ်ဒီဟုသောမှန်ကြီးကို ထောင်းကြည့်စမ်းတယ်အဲ့ဒါမှာပေါ်နေတဲ့ယုတ်တရားသည်တင်တာတစ်မျိုးထောက်တာတစ်မျိုးဘူတာတစ်မျိုးထုံတာတစ်မျိုးကြိုက်တာတစ်မျိုးအမျိုးမျိုးဖောက်ပြန်ပြောင်းလဲနေတဲ့ယုတ်သဘောဟာငါရှင်တော်တဲ့အဲ့ဒါငါကိုယ်လည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးတဏှာလည်းမဖြစ်နဲ့မာနာလည်းမဖြစ်နဲ့ဒိဋ္ဌိလည်းမကတ်နဲ့တဲ့ အဲ့ဒီရုပ်သဘောဟာသူ့သဘောသူဖြစ်ပြီးပြတ်နေတဲ့အနိစ္စလို့မြင်အောင်ကြည်တယ်အဲ့ဒီကနေမှတိတတ်တဲ့နံလေးတဲ့နံတရားလေးကလည်းအဲ့ဒါလေးကိုငါစိတ်ငါစိတ်နဲ့စွဲနေတာငါစိတ်မှမဟုတ်တာတဲ့အဲ့ဒီစိတ်လေးကသူ့အတူဖြစ်ပြီးပြက်ဖြစ်ပြီးပြက်အဲ့ဒီစိတ်လေးကအပေါ်မှာလဲငါကောငါဟာငါဥစ္စာလို့တဏှာအဖြစ်မာနအဖြစ်ဒိဋ္ဌိအဖြစ်အဲ့ဒီစိတ်ပေါ်မှာလဲမယူပါနဲ့တဲ့ဒီစိတ်ကိုမှမပိုင်တာကိုမှအစွန်းမရတဲ့အစိတ်တဲ့ အဲ့ဒီမပိုင်တဲ့စိတ်အစိုးမရတဲ့စိတ်ပိုင်တယ်အစိုးရတယ်ဆိုငါအမြဲတမ်းဝမ်းသာပြီးနေသေးကွာဝမ်းနေတာတွေငါဒီဘယ်တော့မှမလာနဲ့ဆိုပြီးလောက်ကြည်တန်ရလားမရဘူးတဲ့အဲ့ဒီစိတ်ကဒါဆိုရင် ပိုင်သလားမပိုင်ဘူးအစိုးရသလားမရဘူးမြဲသလားမမြဲပါဘူးဖေ။အဲ့ဒီစိတ်ကအဲ့ဒီအပြင်ကမှန်ကြီးကိုကြည်ပြီးလူတွေအမလေးတဏှာအဖြစ်မာနအဖြစ်ဒိဋ္ဌိအဖြစ်ငါချော်တယ်ငါလှတယ်ငါတန်တယ်ငါမာတယ်ဟာငါဘလို့ဆိုပြီးတော့ အဲ့ဒီအပြင်ကမှန်တဲ့ကယုတ်ကြီးကိုကြည်ကြည်ကြည်ကြည်ပြီးတော့တဏမာနဒိဋ္ဌိဖြစ်ပြီးတော့တန်တရာကြီးလဲသလိုပဲတဲ့အခုခန္ဓာကိုယ်ယုတ်တရားကြီးတွေအပေါ်မှာငါယုတ်လို့မဟုတ်တာကိုမဟုတ်မှမသိပဲနဲ့တဏမာနဒိဋ္ဌိနဲ့သွားပြီးယုတ်ပေါ်မှာငါကိုငါဟာငါဥစ္စာလို့စွဲကြတယ်တဏမာနဒိဋ္ဌိတွေနဲ့အယူလွဲကြတယ်နန္တရားလေးပေါ်မှာလည်းဒီတိုင်းပါပဲတခါစိတ်ကလေးကငါစိတ်ငါစိတ်လုံးကြပြန်ပြီခံစားတတ်တဲ့ဝေဒနာလည်းဒီတိုင်းပဲ ခံစားတတ်တဲ့ဝေဒနာခံစားတာကကိုယ်ပိုင်တယ်ဆိုရင်ကဲကောင်းတာပဲအမြဲခံစားနေကွာဆိုအမိတ်ပေးကြီးမဟုတ်ဘူးအခုကောင်းတယ်လဲဆိုတယ်လဲအမျိုးမျိုးပြောင်းခံစားနေတာအဲ့ဒီခံစားတတ်တဲ့အပေါ်မှာသွားပြီးတော့တဏှာအဖြစ်ငါခံစားတယ်ငါစားတယ်လို့သွားလုံနေတာစားသောက်ဆိုင်ကြီးတွေတက်ပြီးစားတဲ့ခါငါမို့စားနိုင်တယ်ကွာဆိုမာနကောင်းတယ်ကောင်းတယ်ဆိုတော့ဟောလောဘနော်ငါမှစားနိုင်တယ်ကွာဆိုပြီးတော့ အဲ့ဒီမှာမာန်တွေလည်းဖြစ်ကြတယ်မာနတွေလည်းဖြစ်ကြတယ်နော်ဒိဋ္ဌိတွေလည်းဖြစ်ကြတယ်အစားတော့စားရင်းနဲ့တဏမာနတွေဒိဋ္ဌိတွေဖြစ်တာနှာခေါင်းနဲ့အနံ့နဲ့တွေ့တော့လည်းဒီတိုင်းပဲတဏမာနဒိဋ္ဌိအဲ့ဒီတော့ခန္ဓာ၅ပါးကြီးအပေါ်မှာတဲ့တကယ်တမ်းအမှန်မမြင်မဲနဲ့အဲ့ဒါမှတ်သားတတ်တဲ့တင်ညာတွေကလည်းသူ့သူတင်ညာတွေလည်းပြက်နေတာအမငါမှတ်ညာကောင်းတယ်အဲငါဘလို့ငယ်ငယ်တော့ငါစားဘလို့ရတာလူတွေအမျိုးပေါင်းဘလောက်ကိုငါမှတ်မိတာ ဒီပေါ်မှာမာနေဖြစ်ကြတယ်မာနတွေဖြစ်ကြတယ်အာတခါတော့နောက်ကသင်္ခါရတရားတွေရဲ့အပေါ်မှာလဲငါလောဘငါဒေါသကြီးတတ်တယ်အောက်မှာဒေါသတောင်ငါဒေါသသိမ့်ထားသေးတာအဲ့ဒီလောဘတွေဒေါသတွေမောဟတွေဆိုတဲ့ခန္ဓာ၅ပါးကြီးအပေါ်မှာငါရှင်တို့တဲ့မင်းတို့အပြင်ကမှန်တဲ့ကြည့်တဲ့လူတယောက်ဟာမှန်တဲ့ကအယုတ်ဟာငါကိုငါဟာငါဥစ္စာမဟုတ်တဲ့ကဲ့သို့နော် အဲ့ဓာကြီးပေါ်မှာတခါတည်းအယူလွဲပြီးတော့တဏမာနဒိဋ္ဌိဖြစ်တာမျိုးမဖြစ်အောင်အခုလည်းကိုယ်ခန္ဓာကိုယ်ကြီးပေါ်မှာငါရှင်တို့မင်းတို့ကြည်တာအဲ့ဒီယုတ်ကလည်းငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါဥစ္စာငါဟာမဟုတ်ဘူးနန္တရားတွေကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီတရားတွေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ဆိုတာကိုကြည့်ပြီးတော့တဏမာနဒိဋ္ဌိပြုတ်အောင်ရှုကြဆိုပြီးတော့ အဲ့ဒီမှာတင်တခါတဲ့ရှုပ်နေရှုပ်ွက်လေးမှန်ကိုဥပမာထောင်ပြီးတော့အဲ့ဒီမှာတင်တခါတဲ့ကြည်ခိုင်းတာကြည်လဲကြည်ခိုင်းရင်ဩဒီအတွေးတွေကနေလဲပြီးတော့အောင်မှာမှန်ထဲမှာကြည်ပြီးတော့ငါ့ကိုငါဟာငါဥစ္စာတဏမာနဒိဋ္ဌိဖြစ်အခုလည်းပဲဒီခန္ဓာကိုယ်ကြီးပေါ်မှာအမှရုပ်ပေါ်မှာသွားပြီးတော့အမှငါရုပ်လို့ဖြစ်ငါပိုင်တာမှမဟုတ်တာသူ့သဘောသူပဲဆိုပြီးတော့အဲ့ဒီမှာရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါး ယုံနာနှစ်ပါးရဲ့အပေါ်မှာဒိဋ္ဌိလည်းဖြုတ်လိုက်ရောဟောရှင်မအာရှင်အာနန္ဒာကြီးမြတ်စွာဘုရားပေးလို့သောတာပန်တည်တာမဟုတ်ဘူးအရှင်ပုံနာအဲ့တရားပေးတာနဲ့ဟောသောတာပန်ကြီးဖြစ်သွားတာဒိဋ္ဌိပြုတ်သွားတာနော်ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မတွေကလည်းဒီနေ့ဩငါတို့ဒီနေ့ဒုက္ခလက္ခဏာဉာဏ်ကိုငါတို့ရှုတော့မယ်ဒုက္ခလက္ခဏာဉာဏ်ရှုခြင်းငါတို့ဘာလောက်ရမှာလဲအနိစ္စမြင်အောင်ကြည် အနိစ္စမြင်တဲ့အခါကျတော့ဦးဇင်းတို့ဒကာတော်မတွေအဲ့ဒီအနိစ္စမမြဲတာကြီးတွေတင်တာတလဲတောက်တာတလဲပူတာတလဲပြောင်းနေတာတွေအနိစ္စလို့မြင်ပြီးမြင်ပြီးဆိုမှအဲ့ဒီရဲ့အပေါ်မှာဩဒီလိုဖောက်ပြန်ပြောင်းလဲတာတွေဒီဒုက္ခပါလားဒုက္ခပါလားနောက်ကျတော့ဒုက္ခတစ်လုံးနဲ့တင်သွားမှာကြားတာလဲဒုက္ခမြင်တာလဲဒုက္ခပထမဖြစ်တယ်ပြက်တယ်လို့ရှုသေးတယ်နောက်တော့ဖြစ်တယ်ပြက်တယ်မရှုတော့ဘူးအနိစ္စကိုခွာပြီးတော့တခါတည်းဒုက္ခလို့မြင်အောင် तू ကကြည့် ဒုက္ခလို့ကြည်ရင်းနဲ့ပဲအဲ့ဒုက္ခဘာပြန်မြင်အနေစာပေါ်မှာပဲဒုက္ခမြင်ရတာပဲလေဟုတ်တယ်မလားဖြစ်တာပြက်တာပဲပြန်ပြီးတော့မြင်တာဒါပေမဲ့နှလုံးသွင်းကဒုက္ခလို့သွင်းလိုက်တာကိုပြောတာအဲ့ဒီလိုဒုက္ခလို့တခါတည်းအာယုံ6ပါးတခါ6ပေါက်တွေ့တိုင်းတွေ့တိုင်းမှာအော်မြင်တာလေးမြင်လိုက်ပြန်ပြီးဒုက္ခပါလားကြားပြန်ပြီးဒုက္ခပါလားနာရပြန်ပြီးဒုက္ခပါလားစားရပြန်ပြီးဒုက္ခပါလားဒုက္ခဒုက္ခဒုက္ခဒုက္ခပူရာပေါ်တော့လဲဒုက္ခအေးရာပေါ်တယ်လဲဒုက္ခနှွေးရာပေါ်တယ်လဲဒုက္ခ ဩကြာတော့လဲဒုက္ခနာတော့လဲဒုက္ခအာယုံ6ပါးတကား6ပေါ့တွေးသမျှအကုန်လုံးရုပ်တရားပေါ်ကရှုကျင်တဲ့ပုဂ္ဂိုလ်ဒုက္ခပဲသူကနှလုံးသွင်းထားတော့တာအဲ့ဒါဒုက္ခလက္ခဏာညာအဲ့ဒီကနေမှဖြစ်တဲ့ဖြစ်တာတွေပြက်တာတွေအကုန်လုံးနာမ်ဘောရှုတဲ့ပုဂ္ဂိုလ်လည်းနာတရားတွေကဖြစ်ပြက်ဖြစ်ပြက်ဒုက္ခဝေဒနာရှုတဲ့ပုဂ္ဂိုလ်လည်းဝေဒနာတရားတွေကဖြစ်ပြက်ဒုက္ခသင်ညာရှုတဲ့ပုဂ္ဂိုလ်လည်းသင်ညာတွေကဖြစ်ပြက်ဒုက္ခ သင်္ခါရတရားတွေရှုတဲ့ပုဂ္ဂိုလ်ကလောဘဒေါသမောဟတွေဖြစ်ပြဒုက္ခအဲ့တော့ခန္ဓာ၅ပါးမှာကိုကဘယ်တရားကငါနဲ့ကြိုက်တယ်လဲငါရှုရတာဉာဏ်ကဘယ်ဟာငါမှထင်တယ်လဲအဲ့ဒီထင်တဲ့လက္ခဏာတစ်ခုကိုနှာသီးဝါလေးကနေစပြီးတော့အာယုံယူအာယုံယူပြီးရုပ်ရှုခြင်းရုပ်ရှုနာမ်ရှုခြင်းနာမ်ရှုနာမ်ရှုရင်စိတ်ရှုတာနာမ်ဆိုတာကနော်ဝေဒနာဆိုတာလည်းစိတ်သင်ညာဆိုတာလည်းစိတ် သင်္ခါရဆိုတာလဲစိတ်နာခန္ဓာ၄ပါးသည်အဲ့ဒါစိတ်တွေကို ရှုတာဒီဘက်ကရုပ်ကိုရှုတာအဲ့ဒါကြောင့်မို့ရုပ်နဲ့နာရုပ်ကမ္မထရှုရှုနာကမ္မထရှုဥစဉ်တော့ဒကာဓမ္မတွေနှစ်သက်ရာကို ရှုပါနှစ်သက်ရာကိုအဲ့လိုရှုလိုက်တာနဲ့တပြိုင်နက်တည်းခန္ဓာကိုယ်ကြီးပဲမှာအခုပြောရဖြစ်ပျက်တွေကနေရှုပါများရှုပါများပြီးတော့ဒုက္ခတွေမြင်ပြီးတော့အဲ့ဒီမှာဒုက္ခလက္ခဏာဉာဏ်ကြီးထင်လာလိမ့်မယ် ဒုက္ခလက္ခဏာညာမထင်သေးသရွေ့ဦးဇင်းတို့တရားတော်မတွေတန်ត្រာမလွတ်ချင်ဘူးတရားရှုတယ်တရားရှုတယ်ဆိုတော့ဦးဇင်းတို့တရားတော်မတွေအဲ့ဒီဒုက္ခလက္ခဏာညာထင်ပြီလားငါရှုခဲ့တာခုနှစ်ပေါင်းဘယ်လောက်ရှိပြီလဲတရားရှုတယ်တရားအားထုတ်တယ်နော်တစ္ဆာညာကိစ္စညာကတညာညာဘယ်နှပါလဲ၃ပါး နံပါတ်1သစ္စာဉာဏ်ကိုတရားတော်မတို့မြင်အောင်လုပ်ရမယ်အဲ့ဒါကအခုဆရာနဲ့တကလက်တွဲပြီးပြလို့ရတယ်သစ္စာဉာဏ်ကဟောတရားတော်မတို့ဟာဒီခန္ဓာဤသည်ဒုက္ခအိုခြင်းဒုက္ခနာခြင်းဒုက္ခသေခြင်းဒုက္ခဖြစ်ခြင်းပြည့်ခြင်းတွေဒီဟောတာဒီဒုက္ခအဲ့ဒီဒုက္ခတွေကိုဟောဒီလိုပိုင်းခြားပြီးဟောလို့ရှုဒါကယုတ်ဒါကနာဒါကဖြစ်တာဒါကပြက်တာ ဒါကဒကာတော်မတို့ခန္ဓာ၅ပါးဒါကတော့ယုံနာ၂ပါးဆိုပြီးတော့တခါတည်းအဲ့ဒီပေါ်မှာသစ္စာတရားတွေကိုမြင်အောင်လုပ်တာကြတော့နားမလည်ပြန်မေးဦးဇင်းတို့ကလည်းပြန်ရှင်းပြဩဆရာတော်ဘုရားတွေကလည်းဒီတိုင်းရှင်းပြဩဒါကသစ္စာဉာဏ်ဟောအဲ့သစ္စာဉာဏ်ကအဲ့ဒါမျိုးလုပ်လို့ရတယ်ကိစ္စဉာဏ်ဆိုတဲ့ဉာဏ်ကြတော့အနိစ္စဒုက္ခအနတ္တလက္ခဏာတွေကိုပိုင်ပိုင်ခြားခြားကိုယ်တိုင်သိအောင်လုပ်တာ ကိစ္စဉာဏ်ကြတော့နော်အနိစ္စလက္ခဏာကိုလည်းပိုင်းခြားအောင်မြင်အောင်ရှုရတယ်ဒုက္ခလက္ခဏာပိုင်းခြားမြင်အောင်ရှုရတယ်အနတ္တလက္ခဏာပိုင်းခြားမြင်အောင်ရှုရတယ်ဆိုတော့အဲ့ဒီအစဉ်တီဒကာဒကမတွေရဲ့တာဝန်ဘယ်ဘုံကြီးနဲ့မှမဆိုင်တော့ဘူးနော်ပထမဉာဏ်ကဆရာသမားတွေနဲ့ဆိုင်တယ်ဆရာကောင်းသမားကောင်းဤကောင်းပြပေးမဲ့ဆရာကောင်းတွေဟောတာယုတ်ဟောတာနန်း ဟရဖြစ်တာဟရဒုက္ခဟရအနိစ္စဟရအနတ္တဆိုတာကိုတခါတဲ့လက်နဲ့ကင်ပြတကဲ့သို့ကိုကင်ပြနိုင်တဲ့ဆရာသမားတွေနဲ့တွေ့ထားရင်ဦးဇင်းတို့တရားတော်မတွေကအဲ့ဒီပေါ်မှာတစ္ဆာဉဏ်ရပြီနော်ဒါတစ္ဆာတွေနာယူရပြီကိုခန္ဓာကိုယ်ပေါ်မှာလဲဩရုပ်အားလို့ဖောက်ပြန်နေပါလားနာငါဒီလိုဖောက်ပြန်နေပါလားဒီလိုဖောက်ပြန်ပြောင်းလဲတာကိုအနိစ္စလို့ခေါ်ပါလားဒါကိုဒုက္ခလို့ခေါ်ပါလားဒါသည်အနတ္တပါလားဆိုတာကိုသေသေးချာချာ ပြပြီးတော့အဲ့လိုနားလေအောင်လုပ်ရင်သစ္စာညာသစ္စာတွေကို သိလာပြီเนาะအဲ့ဒီကနေမှဒုတိယအဆင့်ဖြစ်တဲ့ကိစ္စညာကြတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုတဲ့လက္ခဏာရေး၃ပါးကိုအဲ့ဒါကြတော့ဒကာဒကမတို့ကနေမနာညာမနာနဲ့ကိုယ်အိမ်ကိုနေရင်းနဲ့လဲအနိစ္စလက္ခဏာကြိုက်ရင်အနိစ္စတလုံးကိုရှုဒုက္ခလက္ခဏာကြိုက်ရင်ဒုက္ခရှုပြီးကြတဲ့အနိစ္စလက္ခဏာညာတော့ကလည်း တာဝတိမှာယဟန်တော်အပါ900ပဲအဲ့ဒီယဟန်တော်တွေအပါ900တနေ့ပြုံပြီးတော့ရောက်ချလာပြီးတော့တခါတည်းတရားအထုတ်လို့တရားတို့မရသေးတော့မြတ်စွာဘုရားအော်ငါချက်သားကြီးတွေဘယ်တရားနဲ့ငါပေးရပါမလို့ဆိုတပ်ပိညုဒရွှေညံတော်နဲ့ကြည်တော့အော်သူတို့ကလည်းပဲကတ္တဗဗျာရှင်လက်ထက်မှာအုံလိုက်ကျင်းလိုက်အနိစ္စလက္ခဏာရှုခဲ့တဲ့ပုံကိုပဲဟောအဲ့တော့မြတ်စွာဘုရားအနိစ္စလက္ခဏာဟောပေးလိုက်တော့ဒါရင်ဆိုဟောတခါတည်းပဲတရားသူရသွားတာနော် အဲ့ဒါကြောင့်မို့ဒုက္ခလက္ခဏာရှုတဲ့ပုဂ္ဂိုလ်ကလည်းဒုက္ခလက္ခဏာအပါ900ဒီလိုပဲသူတို့လည်းရသွားတာပဲသူတို့လည်းအဆုလိုက်ပြုံလိုက်ဒုက္ခလက္ခဏာပဲရှုခဲ့လို့အဲ့ဒါကြောင့်မို့ဒီကိစ္စဉာဏ်ဆိုတဲ့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့၃ပါးတွေကနေပြီးတော့တခါတည်းအနိစ္စတွေမြင်အောင်ဒုက္ခတွေမြင်အောင်အနတ္တလက္ခဏာတွေမြင်အောင်ကြတော့ဆရာသမားနဲ့မဆိုင်တော့ဘူးဒကာဒကမတို့ကိုဟာကိုအိမ်မှာကြိုးစားကြိုးစားပြီးတော့အာထုံမှရမှာ အဲ့ဒါဆရာအားကိုလို့မရဘူးကိုယ့်အကိုအားထုတ်ရနော်ဟောဘက်ကကိစ္စညာရဲ့ကတညာဆိုတဲ့နောက်ဆုံးညာအဲ့ဒီညာကြတော့ဓမ္မကသူ့သဘောသူဆောင်သွားမှာအဲ့ဒါကိုကလောက်ယူလို့မရဘူးသူကသူတရားဓုရသွားမှာအဲ့ဒါတွေကတရားဓုရတဲ့အပိုင်းကကိုကလုံးเสียမလိုဘူးเนาะသူဟာနဲ့သူအဲ့ဒါကရသွားမှာရသွားမှာအဲ့တော့အဓိကနံပါတ်1အစဉ်ကအခုရုပ်ကိုသိအောင်နာမ်ကိုသိအောင် ဒီယုတ်တရားနံတရားတွေရဲ့အပေါ်မှာခန္ဓာ၅ပါးဆိုတာလည်းသိရမယ်ယုတ်နံ၅ပါးဆိုတာလည်းသိရမယ်အနိစ္စလက္ခဏာဘလို့မြင်အောင်ရှုရမလဲဒုက္ခလက္ခဏာဘလို့မြင်အောင်ရှုရမလဲဒီနေ့နှစ်ပိုင်းပြီးသွားပြီအဲ့ဓာတွေပြီးပြီးတော့ဓာတွေကိုနားလည်အောင်သဘောပေါက်အောင်လုပ်ရင်းနဲ့အိမ်ကျတော့ကိုယ့်အကိုပြန်ရှုပြန်ရှုတဲ့အခါကျတော့တပည့်တော်တော့အနိစ္စလက္ခဏာကြီးတော့မြင်ပြီဖေဟာတော်တော်များများဒုက္ခလက္ခဏာအကြောင်းမေးတယ်ဒုက္ခလက္ခဏာမထင်ဘူးဖေဟာ နော်ဒီတိုင်းလွယ်လွယ်လေးမထင်ဘူးတရားတော်မှာလို့ဒါဥစဉ်ထင်ခဲ့တဲ့အပိုင်းကိုဥစဉ်ပြောပြမယ်နော်ဒုက္ခလက္ခဏာကိုဥစဉ်ကဘယ်ကြက်မှဥစဉ်ကသွားထင်တော့ဆိုတော့အဲ့ဒီခန္ဓာကိုယ်ကြီးမှာအနိစ္စဒုက္ခအနတ္တတင်ပြီးရှုတယ်ရှုတယ်ရှုတယ်ရှုတယ်အနိစ္စလို့လဲရှုလိုက်အနိစ္စတွေပဲရှုနာပေါ့နော်ဟိုအဲ့ဒီချိန်မှာတော့အနိစ္စသဘောတွေကိုလည်းရှုပြီးတော့အဲ့ဓာတွေရဲ့ ဘောတွေကြည့်နေရင်တဲ့ခန္ဓာကိုယ်ကြီးကဘာဖြစ်လာလဲဆိုတမာတိတွေအားကောင်းလာတော့အကြည်ဓာတ်ကြီးတွေကဖြာထွက်လာကိုထိုင်းနေတဲ့နေရာကြီးတွေတော့အကုန်လင့်ထိန်ပြီးတော့ကို တခါတည်းအဲ့ဒီမှာကိုကိုကိုညာကြီးတညမှာမယုံတော့လို့ကို မျက်စိထဖွင့်ပြီးကြည့်ရတဲ့အဆင့်ရောက်သွားတာအာညာကြီးလာတာနေလို့ပါဒီလောက်ကြီးလင်းတာမဟုတ်နိုင်ပါဘူးဖြစ်လာတာဖြစ်လာတာ စိတ်ကတမာတိကအားကောင်းတဲ့အခါကျတော့အကြည်တက်ကြီးကထွန်းလင်းလာတဲ့အခါကျတော့တခါတဲ့မျက်စိမိတ်တရားထိုင်နေတာကြီးကကိုကြောင်းကြီးတစ်ကြောင်းလုံးလင်းထိန်နေတာအပြင်ကြီးတော့လေအပြင်ကလည်းအကုန်လုံးလာရောင်ကြီးဖြာဆင်းတက်ကဲ့သို့အကုန်လင်းထိန်နေတာအဲ့ဒီကြတော့စိတ်ကဇဝေဇဝါတွေဖြစ်ကုန်တယ်။အော်ငါမဟုတ်သေးပါဘူး။ငါထိုင်နေတာပါ။ဟုတ်ပါဘူး။ဒါကလာတာတာပါနဲ့စိတ်ကအဲ့လိုတွေဖြစ်ပြီးတော့ကဲဟာဒီလောက်ရှိတာငါထဖြုတ်ကြည့်သမ်းမအောင်ပဲဆို။ အဲ့ဒီမှာမျက်စိလည်းထဖွင့်လိုက်ရောအခေါင်းအခန်းကြီးလည်းမှောင်မယ်လို့ကဲနောက်ထပ်ကဲသေချောင်ထပ်ကြည့်အောင်မယ်ဆိုပြီးတော့အခန်းအပြင်ဘက်ထွက်ကြည့်လိုက်တော့တခန်းအပြင်ဘက်ကြည့်လိုက်တော့လေညာကြီးကလည်းမှောင်မယ်လို့တခါတည်းအဲ့ဒီကြတော့မှဩစာထဲမှာပါတဲ့ဥပကိလေသာနော်ဝိပဿနာညစ်ညူးကြောင်း110ပါး ဩဘာသောပီတိပတ္တိဆိုတဲ့အလင်းနေအယောင်နေဓာတွေကိုငါလာတွေ့ရတာပါလားလို့ကိုကအဲ့လိုသိသွားတာအဲ့လိုသိသွားတော့အဲ့ဒီအချိန်မှာဖြစ်တယ်တွေဖြစ်တယ်တွေပြတ်တယ်တွေဘာမှမငင်းငွေသေးဘူးနော်လင်းနေတာတွေထင်းနေတာတွေပဲရှိသေးတာလင်းနေတာကြီးနေတာတောက်နေတာအဲ့ဒါတစ်ခါလုံးလင်းတယ်လို့ကိုကိုမယုံတော့လို့ထားကြည့်တာမယုံတော့လို့ထားကြည့်တာလင်းတာတွေဝင်းတာတွေကြည့်ပြီးတော့အဲ့ဒီကြတော့မှ အော်စာတင်ထားတဲ့ဟာလေးရဲ့အကျိုးကျေးဇူးစာတင်မထားလို့ရှင်ကိုကိုကိုအဲ့နာမှာမက်လို့လဲထင်ချင်းထင်တာတွေဖိုးထင်ချင်းထင်တာတွေစာမတင်ထားတဲ့ပုံကိုကြောရမ်းပြီးအပ်သွားပြီအဲ့နာမှာတို့ကတခါတည်းဟာဖြစ်တာတွေပြက်တာတွေပေါ်မှာဟာဘလို့မြင်ဘလို့လောက်ပြီးတော့ဟာယုံကြည်တယ်ဘလို့ချုပ်သွားတယ်ဘာမှမချုပ်သေးဘူးအဲ့ချိန်မှာသူကနဲ့သူအဲ့ဖြစ်တာတွေပြက်တာတွေကြည်နေရင်ကြည်နေရင်လည်းကိုတခါတည်းလင့်ထိန်ပြီးတော့ကိုသူကသူ့အတူဖြစ်သွားတာ ဘာမက်မှလည်းမဟုတ်ဘူးအဝဲကြီးကြံသေးတယ်ဝိပဿနာဉာဏ်10ပါးမှအခုမှစကားရှိသေးတယ်ဟုတ်တယ်မို့လားသမတနာဉာဏ်နဲ့စကားရှိသေးတယ်အဝဲကြီးလိုသေးတယ်မက်တွေဖိုးတွေကဒါပေမဲ့စာမတတ်ရင်အဲ့နာမှာမသိရင်အဲ့ဒီနာမှာတင် तू ကသူ့ကိုယ်သူတခါတည်းအဲ့ဒီမှာသောတာပန်တခါထင်သဂရဂံတခါထင်အနာဂံတခါထင်ပြီးတော့ तू ကအဲ့ဒီကနေဘာဖြစ်လာလဲဆိုတော့စိတ်အစဉ်ဟာတမာတိအယံရအခုလိုအကြည်ဓာတ်တွေအလင်းဓာတ်တွေဖြစ်လာတော့ သိပြီပြန်ဝင်ထိုင်တယ်ဩဒါဥပကိလေသာတရားတွေငါ့ကိုလာပြီးတော့လွှမ်းမိုးသွားပြီဒီပေါ်မှာငါရဲ့စိတ်ပြန့်လွင့်မှုဖြစ်သွားပြီငါပြန်ပြီးတော့ရှုမှာပဲဆိုပြီးတော့ဒလဇက်ပြန်ပြီးတော့ရှုတာအဲ့ဒီကနေမှဖြစ်တာတွေပြတ်တာတွေရှုရင်ရှုရင်ရှုရင်ရှုရင်ရှုရင်နဲ့ဘာကြီးပေါ်လာတယ်ခန္ဓာကြီးကတခါတည်းဥစဉ်မြင်တာကတော့ရေခဲတုံးကြီးလိုဖြစ်လာတာစစချင်းကဝင်ပြီးတော့ ကားကြီးတွေနဲ့ရေခဲတုံးကြီးတွေချချထားတဲ့တန်တာမျိုးကြီးအဲ့ဒါမျိုးကြီးဝင်းနေတာကြီးပေါ်လာတာအဲ့ပေါ်လာတာကြီးကနေမှတခါဆက်ပြီးအဲ့ဒါကြီးကိုရှုတာအဲ့ဒါကြီးရှုနေရှုနေရှုနေနဲ့အဲ့မှာခန္ဓာကြီးတွေကနေမှဘောဘောဘောဘောဘောဘောဘောနဲ့တခါတည်းပုတ်ပွားပြီးဝမ်းပိုက်ကြီးကစပေါက်ထွက်တာအဲ့ဒီပေါက်ထွက်ပြီးတော့မှဘောဘောဘောဘောဘောဘောဘောဘောနဲ့အဲ့ဒါကြီးတွေဘက်ကိုသွားမြင်တာရှုတာကအနိစ္စရှုတာနော်မြင်တာကအဲ့ဒါကြီးတွေမြင်လာတာတမာတိကသူ့အတူ ဆွဲပြီးတော့သူ့အတူပြတာကိုကအဲ့ဒီချိန်မှာအတုပဥဒင်တင်မရှုဘူးအဲ့ဒီအလင်းကြီးအဝင်းကြီးရေခဲတုံးကြီးလို့ဥဒင်မရှုဘူးဒါပေမဲ့ဥဒင်ရှုနေတာကဥဒင်ရဲ့အဲ့ဒီခုပြောတဲ့ဟာကြီးကိုပဲအဲ့ဒီအနေဆာအနေဆာပဲဥဒင်တင်ပြီးတော့ပဲကိုကကိုနှလုံးသွင်းနေတာနှလုံးသွင်းနေနဲ့အဲ့ဒါကြီးတွေမြင်းမြင်းမြင်းမြင်းလာတော့မှအဲ့ဒါကြီးတွေကိုကြည်ရင်ကြည်ရင်နဲ့အဲ့ဒီတကိုယ်လုံးပုတ်ပွားပြီးယွန်စရာကြီးတွေလည်းဖြစ်လာရောအဲ့ဒီမှာခန္ဓာကြီးမလိုချင်ဘူးညီးငွေ့သွား ဦးစင်းမြင်လာတဲ့ဒုက္ခဉာဏ်ကတော့အဲ့ဒီကြမှာဦးစင်းကသွားတွေ့တာအဲ့စောစော ဖြစ်တာပြက်တာဖြစ်တာပြက်တာပေါ်မှာမတွေ့သေးဘူးဒုက္ခလို့မမြင်ဘူးကိုယ့်အကိုတော့အနိစ္စဒုက္ခအနတ္တတော့ကိုယ့်အကိုတင်တော့ရှုကြည့်ခဲ့တယ်လေရှုတော့ကြည့်ခဲ့တယ်တကယ်ဉာဏ်နဲ့မှတကယ်မြင်တဲ့ဒုက္ခမတွေ့တာပြောတာအဲ့တော့အဲ့လိုမတွေ့တဲ့ဒုက္ခအနေမှာအဲ့ဒါအနေမှာဆက်ပြီးတော့မှဦးဇင်းအဲ့ဒါကြီးတွေမြင်အောင်ကြည်ကြည်ကြည်ကြည်ကြည်ကြည်ကြည်ပြီးတော့မှရှုရင်းတဲ့အဲ့ပုဒ္ဒါကြီးတွေကနောက်ဆုံးအကုန်ပြိုကျသွားမှ အဲ့ဒီမှာဘာဖြစ်လဲဆိုတော့အယောကြောက်ကြီးပြန်ကြမ်းနေသေးတယ်အဲ့ဒီအယောကြောက်ကြီးတွေတစ်ခါပြန်ပြီးတော့ရှုနေရှုနေအဲ့ဒါကြီးတွေအကုန်ပျော်ကြပြီးတော့မှနောက်ဆုံးအမှုန်တွေကြာပြီးဖောဖောဖောဖောဖောဖောကြီးတွေဖြစ်နေအဲ့တော့ပြန်ပြောမယ်အဲ့ဒီအယောစုကြီးတွေအတုပါကြီးတွေလားပညာလားပရမလားဆိုပေါ်နေတာပညာတည်အဲ့ဒါပညာတွေပဲရှိသေးတာနော် ဖွာဖွာဖွာဖွာတွေကြာပြီးတော့တဲကံပါပြိုသလိုဖြစ်သွားတော့လဲအဲ့ဒါကလည်းပြင်းညက်ပဲနော်ခန္ဓာကိုယ်ကြီးခုတရားထိုင်နေတဲ့ဥဒ္ဒနောတရားတော်မတွေမျက်စိမိတ်လိုက်တာနဲ့ခေါင်းကြီးကိုယ်ကြီးမမြင်ဘူးလားမြင်တယ်အဲ့ဒါကြီးကဘာကြီးလဲပြင်းညက်အဲ့ဒီပထမခေါင်းကိုခြေလက်ဆိုတဲ့ပြညတ်ကိုပထမဆုံးခွာရမှာအဲ့ဒါကြီးကိုမမြင်အောင်ရှုရမှာနော် ဦးဇင်းတော်တရားတော်မတွေခေါင်းကြီးကိုကြီးခြေကြီးပေါ်မှာရှုတာနောက်ပိုင်းတော့ရိတ်ရိတ်ရိတ်ရိတ်ရွရွရွရွမောမောမောအော်ဖောက်ပြန်နေပြောင်းလဲနေတာဖြစ်ပြီးပြက်နေပါလားဖြစ်ပြီးပြက်နေပါလားလို့အနိစ္စကိုဒလဆက်ရှုပါများရှုပါများလာတော့ကဲတရားတော်မတို့အဲ့ဒီခေါင်းကိုခြေလက်ကတဖြည်းဖြည်းပျောက်သွားမှာ तू ကအနိစ္စပဲမြင်တော့တာပထမတော့ခေါင်းကြီးကိုကြီးခြေကြီးလို့မြင်တယ်နော်အဲ့ဒါကိုအဲ့ဒီပညာကိုပထမခွာရမှာနော်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 အဲ့ဒီကနေနောက်ပိုင်းရှုပါများရှုပါများလာတဲ့အခါကျတော့ခန္ဓာကိုယ်ကြီးကအခုပြောသလိုတယောက်နဲ့တယောက်ဒါတူမှာမဟုတ်ဘူးဒါဥစဉ်မြင်တာဥစဉ်ပြောတာနော်တယောက်နဲ့တယောက်မတူဘူးဘာလို့လဲပါရမီဖြည့်တာချင်းမတူလို့တယောက်နဲ့တယောက်ကတူမှာမဟုတ်ဘူးအဲ့တော့ဘာလာမလဲအဲ့ပညာလာရင်အဲ့ဒါပညာလို့သိရမယ်အဲ့ဒီဟာကိုခွာနိုင်ရမယ် အလင်းတွေအဝင်းတွေပီတိတွေပတ္တတိတွေနှစ်သက်တာတွေချမ်းသာတာတွေမျိုးစုံနဲ့လာမှာပဲလာရင်လည်းဒါတွေကဩဒါတွေဟာတရားရဲ့အနှောင့်အယှက်ပဲဆိုအကုန်ခွာပေါ်ရှုနေတဲ့အနိစ္စဆိုအနိစ္စရှုဒုက္ခဆိုဒုက္ခရှုအဲ့လိုရှုတဲ့အခါကျမှရှုရင်ရှုရင်ရှုရင်နဲ့အဲ့ဒီသောတော်ကအခုခေါင်းကိုခြေလက်ပညာကြီးတွေခွာသွားပြီခေါင်းတွေမမြင်တော့ဘူးကိုယ်တွေမမြင်တော့ဘူးဖြစ်တာပဲမြင်တယ်ပြက်တာပဲမြင်တယ်အဲ့ဖြစ်မှုပြက်မှုတွေပေါ်မှာအနိစ္စဒုက္ခ အနတ္တမိမိဉာဏ်တဉာဏ်ဉာဏ်ကိုနှစ်သက်တဲ့ဉာဏ်တစ်ခုကိုနှလုံးသွင်းနေမယ်အဲ့ဒီသွင်းနေရနေမှာအာဖန်တုံကြီးဖန်တုံကြီးဖြစ်ချင်းဖြစ်မယ်ရေမြုပ်ဆိုင်ကြီးတွေလို့တခါတည်းပေါ်ချင်းပေါ်လာမယ်အဲသက်ကံပါကြီးတွေပြိုကြတာဖြစ်ချင်းဖြစ်မယ်အယောစုအတုပါကြီးတွေဖြစ်ချင်းဖြစ်မယ်ဆိုတော့အဲ့ဒီလက္ခဏာတွေပေါ်လာမှာအဲ့ဒီပေါ်လာတဲ့အခါကျတော့ဒါကြောင့်မို့ဝိပဿနာရဲ့လက္ခဏာအာယုန်တွေပေါ်လာပုံ ပေါ်လာနည်းတွေကတန်လျက်တွေလို့လည်းပေါ်လာတတ်တယ် ဒါပြတာလူချင်းမတူဘူးနော်တက္ကမပြိုဆိုလို့လဲပေါ်လာတတ်တယ်တဲ့မိအိုခင်းထဲမှာတခါတည်းနှမ်းနေပြက်ထတော့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်မြည်သလိုလဲပေါ်လာတတ်တယ်တဲ့နော်အဲ့ဒီကနေမှတခါတည်းနေရောင်ကြီးလေးထွန်းလင်းတဲ့အခါမှာနေကြီးလေးပေါ်လာတဲ့နေအောင်လေးပေါ်လာစီးနှင်းပေါက်လေးတွေဖြောက်ကလေးဖြောက်ကလေးကြသလိုလဲဖြစ်တတ်တယ်တဲ့ဒါစာထဲမှာပေါ်နီးတွေပြတာတယောက်နဲ့တယောက်မတူလို့ပြောတာ အဲ့တော့ဦးဇင်းတို့ကအဲ့ဒါမျိုးမြင်လိုက်တဲ့ခါကျတော့အဲ့ဒါတွေဘောကနေတင်ပြီးတော့ရှုတယ်ရှုတဲ့ခါကျတော့နောက်ဆုံးတော့အခုပြောသလိုဖွာဖွာဖွာဖွာပုံပုံပုံပုံတွေပဲဖြစ်တော့အဲ့ဒီအမုံဒီအမွှားဒီအဲ့ဒါဒီတခါပညာအဲ့ဒီပညာကိုထပ်ပြန်ခွာအောင်အဲ့ဒီပညာတွေရဲ့အပေါ်မှာတင်ပြီးတော့ဩတရရဲ့တဖွာဖွာနဲ့ဖြစ်နေတာဖြစ်ပြီးပြတ်ပါလားဖြစ်ပြီးပြတ်ပါလားလို့ရှုတော့ဒုတိယတစ်ကြိမ်ထပ်ပြီးအဲ့မှာဒုက္ခလို့ထင်ပါတယ်အဲ့ဒါဒုက္ခလက္ခဏာဉာဏ် ဦးဇင်းတော်ကထင်သွားတဲ့အပိုင်းကဏ္ဍကိုဦးဇင်းပြောတာနော်အဲ့တော့ဒကာဒကမတွေကအခုဒုက္ခအိဋ္ဌာဘောမှာမြင်ရင်းနဲ့ရှုတာကဘယ်နာကနေဒုက္ခမြင်မယ်ဒကာဒကမတွေအဲ့ဒါကဒကာဒကမတို့ရဲ့ရှုအားနဲ့အာထုတ်အားနဲ့ဒကာဒကမတို့ရဲ့ပါရမီနဲ့ဆိုင်မှာအဲ့ဒါဦးဇင်းတို့နဲ့မဆိုင်ဘူးဒါကြောင့်မို့အဲ့ဒီအခုပြောတဲ့ဒီကိစ္စညာဘိုင်းကဆရာကူလို့မရဘူးပြောတာအဲ့ဒီအပိုင်းကျော်ဦးဇင်းတို့ဒကာဒကမတွေကကဲကိုဘယ်လောက်ထိရှုမှာလဲ ဦးဇင်းဒီနေ့ဒီလောက်ရှင်းပြတာဆိုအခုရှုတတ်ပြီလားရုပ်ဘဝနဲ့ရှုမလားနာမ်ဘဝရှုမလားနှစ်မျိုးတစ်မျိုးမျိုး၍တပြည့်တော်ကရုပ်ကိုရှုမယ်ဆိုအဲ့ရုပ်တစ်လုံးကနေပြီးတော့တခါတည်းခန္ဓာကိုယ်ကြီးဘဝနေမှာရှုအတပြည့်တော်တော့နာမ်လေးရဖြစ်တာပြက်တာပဲရှုမယ်ဆိုရှုနာမ်ကမ္မထံကနေအဲ့ဒီဖြစ်ပျက်တွေဟာအခုပြောသလိုနောက်ဆုံးရောက်တော့ရုပ်ကရှုပြီးသားပုံကလည်းရုပ်တစ်ခုတည်းနိဗ္ဗာန်မရောက်ဘူးနာမ်ကိုပြန်ရှုရတာ နံကမ္မထံတက်တက်ကသွားတဲ့ပုဂ္ဂိုလ်ကလည်းနံတခုတည်းနိဗ္ဗာန်မရဘူးရုပ်ပြန်ရှုရတာသောတာပတ္တိမညာဒိဋ္ဌိပြုတ်အောင်ဖြုတ်တယ်ဆိုတော့ဒီယုံနဲ့ဒီနာမောမှာဒိဋ္ဌိပြုတ်မှာသောတာပတ္တိမဝင်တာယုတ်တစ်ခုတည်းလည်းမဝင်ဘူးနာမ်တစ်ခုတည်းလည်းမဝင်ဘူးအဲ့တော့ကိုကယုတ်ကိုရှုမှလားနာမ်ကိုရှုမှလားဆိုတာဒကာဒကမကိုကကိုရွေးရွေးပြီးတော့မှအဲ့ဒီမှာအခုညံတက်အောင်လုပ်ဖို့ကတော့ဘယ်သူမှကယ်လို့မရဘူးဖះလည်းကယ်လို့မရဘူးဖះလည်းနီးလာမှပေးလို့ရတာအောက်ကပါရမီမရှိလို့ကတော့အခုပြောတဲ့ ရောက်ခမသုပ္ပဗောဓကြီးအပယ်ဆင့်တာတော့မကယ်နိုင်ဘူးလေသူ့ပါရမီမရှိလို့ရတော့ဟုတ်တယ်မို့လားဒါကြောင့်မို့ဦးစင်းတို့ကလည်းဒါဆရာသမားတွေပြပေးခဲ့တဲ့နီးတွေအတိုင်းပဲကိုအထုတ်တော်လဲဩငါအထုတ်တော်ကဒလိုဒလိုတွေလာပြီးတော့တွေ့တယ်ကိုတရားဓမ္မတွေလဲလောက်ကြည့်ဒလိုလောက်ရင်ဒလိုတွေ့မှာပဲဒီလန်းသွားဒါပဲတွေ့မှာပဲဟုတ်တယ်မို့လားအဲ့တော့ဒုက္ခလက္ခဏာကိုမြင်မြင်ပါတယ်ဆိုတော့ဘယ်အဆင့်မှမြင်မယ်ဆိုတာတော့တရားဓမ္မတို့ရဲ့အပေါ်မှာမူတည်တယ်ဒါပေမဲ့ကိုက ဒုက္ခလက္ခဏာအဲ့လိုမမြင်လို့မရှုရဘူးလားအဲ့လိုလည်းမဟုတ်ဘူးစကြတဲ့ရှိသမျှအကုန်ဒုက္ခလက္ခဏာကြိုက်ရင်ဒုက္ခပဲအကုန်ရှုနေရင်လည်းရတယ်ဘာပေါ်ပေါ်ပေါ်တာတွေမှန်သမျှအိဋ္ဌာလဲဒုက္ခကြားတာတွေပေါ်တာတွေမြင်တာတွေနားတာတွေစားတာတွေအကုန်လုံးဟာဩဒီမြင်သမျှကြားသမျှနားသမျှစားသမျှတွေဟာအကုန်ဒုက္ခပါလားဒုက္ခပါလားဒုက္ခပါလားလို့အဲ့ဒီလိုဒုက္ခကိုပိုင်ပိုင်ခြားခြားနှလုံးသွင်းနေလဲနောက်ဆုံးရောက်တော့ အဲ့ဒီနှလုံးသွင်းမှုရဲ့စွမ်းအားကြောင့်တကယ်ဒုက္ခလက္ခဏာဉာဏ်ရဲ့ဉာဏ်မှာထင်သွားတော့အဲ့ဒီကြတော့မှဒုက္ခလက္ခဏာကို ပိုင်းခြားသိပြီဒီခန္ဓာကိုယ်ကြီးပေါ်မှာဒုက္ခလက္ခဏာပိုင်းခြားသိဟာပုတ်ပွားပြီးယွန်စရာကြီးတွေဖြစ် အမုံမွားတွေဖြစ်အာတရရိပ်တပွားနဲ့ဖြစ်ပြက်အဲ့ဒီလိုဖြစ်ပြက်နေတဲ့အခါကျတော့ဒကာဓမ္မတို့တမာတိရဲ့အစိမ်စွမ်းအားကအယံအားကောင်းလာတဲ့အခါကျတော့ ။အော်ဘာဖြစ်လာလဲတရှုတဆိုင်လေးကိုတတိလွတ်ပြီးမနေကျင်တော့အဲ့ဒီတရှုတဆိုင်လေးတတိလွတ်နေရတာဒီပင်ဆင်းရဲဖြစ်နေပြီ။အဲ့ဒါနဲ့ကိုခါတဲ့တတိထားပြီးရှုရှုရှုရှုရှုတတိအားတွေအရန်ကို အားကောင်းပြီးအရန်ကိုမြဲလာ။အဲ့ဒီကြတော့မှခန္ဓာကိုယ်ကြီးပေါ်မှာအော်ဒါတွေဟာဒုက္ခသစ္စာကြီးပါလားလို့နော်အဲ့ဒီမှာအမုံတွေအမွားတွေရဲ့ဖောက်ပြန်ခြင်းပျက်စီးခြင်းရဲ့အပေါ်မှာနော်ငင်းငွေပြီးတဲ့အခါကြတော့မှ ဒါဟာဒုက္ခပါလားလို့ तू ကဒုက္ခသစ္စာကို ပိုင်ခြားသိရမှာအဲ့ဒီလိုကြည့်တဲ့အခါကျမှညာနဲ့ကြည့်တော့မှ အော်ဒါကြီးကဒုက္ခတုံဒုက္ခခဲကြီးပါလားဒုက္ခသစ္စာကြီးပါလားရုပ်တရားတွေကလည်းဒုက္ခသစ္စာသိနေတဲ့နံတရားတွေကလည်းဒုက္ခသစ္စာဝေဒနာတင်ညာသင်္ခါရစောစောကလောဘလေးခြံပြီးကြာနာအကုန်လုံးဒုက္ခသစ္စာကြီးဆိုတာအကုန်လုံးဖြစ်သွားပြီတဲ့အဲ့ဒီကြတော့မှအော်ဒီခန္ဓာကြီးဘာကြောင့်ရတာလဲ ဒီပေါ်မှာတွေ့တာကန့်ကြီးတဲ့တဏှာလောဘကြောင့်ရတာပါလားဆိုပြီးတော့အဲ့ဒီကြတော့မှတဏှာပယ်တာတဏှာကိုပယ်တယ်ဆိုတာမလို့ခြင်းတော့ဘူးခန္ဓာကို အမှန်မြင်လိုက်လို့တဏှာကိုပယ်နိုင်တာဒါကြောင့်မို့ဒုက္ခသစ္စာသည်ပိုင်ခြားသည့်အပ်သောတရားသမုဒိယသစ္စာသည်ပယ်အပ်သောတရားဟောအဲ့ဒီဒုက္ခကိုလည်းပိုင်းခြားသည့်ဒုက္ခတွေရုပ်တရားလည်းဖြစ်ပြီးပြတ်တယ်နာမ်တရားလည်းဖြစ်ပြီးပြတ်တယ် အဲ့ဒီသမုဒိယသစ္စာကတဏှာလောဘရော မြဲမြဲသလားအတဏှာလောဘလေးကလည်းမမြဲဘူးလေသူကလည်းဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ဩဒီယုတ်ဓမ္မနန္ဓမတွေဟာဖြစ်ပြီးပြက်နေပါလားဖြစ်ပြီးပြက်နေပါလားဖြစ်ပြီးပြက်နေပါလားဒုက္ခတွေကလည်းဖြစ်ပြီးပြက်တယ်သမုဒိယသစ္စာလည်းဖြစ်ပြီးပြက်တယ်ဩဒုက္ခသမုဒိယရဲ့ချုပ်ရာနေတော်တာတဲ့ဟောဒုက္ခသမုဒိယတွေရဲ့ချုပ်ငိမ့်တဲ့နေရာလေးမြင်ဟိုဘက်နေတော်တာနိဗ္ဗာန်မျက်မှောက်ပြုမှာပဲ အဲ့တော့ကိုကမြင်အောင်လုပ်ရမှာကဒကာဒကမတို့အရေးကြီးဆုံးကအဲ့ဒုက္ခသစ္စာကိုမြင်အောင်ကြည့်ရမှာအဲ့သစ္စာကလည်းဘယ်အဆင့်မှမြင်မလဲဆိုတာတော့ဒကာဒကမတို့ကိုယ့်ရဲ့အာထုံမှုဘောမှမူတည်ပြီးမှသူ့အတူလိုက်လာမှာဒါဥစဉ်ကဥစဉ်စောစောတုန်းကအာထုံတုန်းကတွေ့လာတဲ့ဒုက္ခသစ္စာဘက်မှာသွားပြီးညံလေးမြင်တဲ့အပိုင်းကိုဒါဥစဉ်ကဥပမာ ပေးပြောတာဒကာဒကမတွေကဘယ်ဟာနဲ့ဘယ်လိုမြင်မလဲဘာကြီးတွေတွေ့မယ်ဆိုတာဒကာဒကမတွေရဲ့တန်တာမှာပေါ်လာလိမ့်မယ် လို့ပေါ်ပေါ်နောက်ဆုံးတော့လိုရင်းကဒုက္ခကိုမြင်ရမှာဒုက္ခကိုပိုင်းခြားသိရအဲ့ဒီဒုက္ခကိုပိုင်းခြားသိပြီဆိုတာနဲ့ဒီပြိုင်နက်တည်းသမှုရိယကိုပဲမယ်ဒုက္ခသမှုရိယတွေရဲ့ချုပ်ဆုံးရသည်နိရောဓနိဗ္ဗာန်အဲ့ဒီဒုက္ခသမှုရိယတွေကဖြစ်ပြီးပြတ်နေပါလားအနေစာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတင်ပြီးတော့ရှုမှတ်ပွားများနေတာသည်မဂ္ဂသစ္စာဆိုတဲ့သစ္စာ၄ပါးမြတ်တရားကိုမြတ်စွာဘုရား မဖောက်မပြန်မှန်ကန်စွာကိုယ်တိုင်သိတယ်ဘယ်လူဘယ်နတ်ဘယ်မြမာကမှတစ္ဆာဟာသုံးပါးပဲထားလို့ရပါတယ်ငါးပါးထားလို့ရတယ်လို့ညင်းနိုင်ခုံနိုင်တဲ့ပုဂ္ဂိုလ်လောကမှာမရှိပါဘူးတဲ့ဒါကြောင့်မို့အဲ့ဒီတစ္ဆာ၄ပါးတရားထဲမှာအခုပြောတဲ့ဒုက္ခသစ္စာဆိုတဲ့ဒီအပိုင်းကြီးကိုမသိသေးသမျှသိတန်တရာကြီးထဲမှာတပြောင်းပြန်ပြန်လဲပြီးတော့ဒုက္ခတွေဖြစ်နေကြရအောင်မှာမို့ဥစဉ်တို့ဒကာတော်မတွေက အော်ဒီဒုက္ခသစ္စာကိုငါတို့ရှုရမှာပါလားဒုက္ခလို့မြင်အောင်ကြည့်ရမှာပါလားအနေစာဆိုတာလဲဒုက္ခပဲဒုက္ခကိုဒုက္ခပေါ်လာလဲဒုက္ခလို့မြင်အောင်ရှုရမှာနော်ဒါကြောင့်မို့အဲ့ဒီလိုကိုကိုကိုညံနဲ့စင်ញံသုံးသပ်ပြီးတော့ငါတို့တရားတွေရှားနေတာတရားတွေအားထုတ်နေတာငါတို့အနေစာမြင်ပြီလားငါရှုနေတာရုပ်ရဲ့အနေစာလားနာမ်ရဲ့အနေစာလားဝေဒနာ တင်ညာသင်္ခါရခန္ဓာ၅ပါးငါဘယ်ဟာကိုရှုနေတာလဲဘယ်အနိစ္စကိုငါမြင်ပြီလဲအနိစ္စလက္ခဏာမြင်ပြီးတော့အနိစ္စလက္ခဏာညာကအခုပြောတဲ့သမတနာညာဥရိယဘယညာဖြစ်ပြရှုတယ်ဘင်္ဂညာအပြတ်ရှုတယ်အဲ့ဒီအထိအနိစ္စပဲအဲ့ဒီကနေမှဟိုဘက်မှာနောက်တက်သွားမဲ့အာဒီနဝညာနိဗ္ဗာန်ညာဘယညာနေကြမှာဒုက္ခညာကြီးထင်လာမှာအဲ့ဒါကြောင့်မို့အခုဦးဇင်းတို့တရားတော်မတွေအာထုတ်နေရင်းနဲ့ငါကအနိစ္စညာနေပိုင်းခြားမြင်ပြီလားနော် အနိစ္စတွေကိုရှုနေနဲ့ဒုက္ခရှုတယ်ဆိုလဲအနိစ္စဘဝရှုတာနော်ဒီဒုက္ခကသင်္ခါရဒုက္ခအဲ့ဒါကြောင့်မို့အနိဒုက္ခလို့ရှုတယ်ဆိုပေမဲ့လည်းဖြစ်ပျက်ကိုဒုက္ခလို့ပြန်သုံးတာအဲ့တော့ဖြစ်ချင်းပျက်ချင်းဒီအနိစ္စဒီပြင်လျင်လဲနောက်ဆုံးတော့ဒုက္ခပြန်ဖြစ်သွားတာအဲ့ဒါကြောင့်မို့အဲ့ဒီဒုက္ခလက္ခဏာကိုငါမမြင်သေးဘူးငါမရသေးဘူးဆိုရင်တော့ဥစဉ်တို့ဒကာဒကမဘယ်နဲ့နှစ်အာထုတ်အာထုတ်အဲ့ဒါလမ်းကြောင်းပေါ်မတက်သေးဘူးနော် လမ်းကြောင်းမမတက်သေးဘူးကုသိုလ်ရတာပဲရှိတယ်နော်သီလဆောက်တည်တာကုသိုလ်ရတယ်တရားထုတ်တာကုသိုလ်ရတယ်တရားနာတာကုသိုလ်ရတယ်တကက်လမ်းကြောင်းအမှန်ကတော့အနိစ္စလက္ခဏာဉာဏ်ဒုက္ခလက္ခဏာဉာဏ်အနတ္တလက္ခဏာဉာဏ်ဆိုတဲ့အဲ့ဒီဉာဏ်တွေကိုကိုယ်ပိုင်ဉာဏ်နဲ့ပိုင်းခြားမသိသေးသမျှဟိုဘက်မှာထိုးထွင်းသိနိုင်တယ်ဆိုတာဘယ်နည်းနဲ့မှမရနိုင်ပါဘူးဒါကြောင့်မို့ဦးဇင်းတို့ဒကာတော်မအပေါင်းတွေတကယ်တရားကိုလိုချင်ကြပါတယ်ကိုကိုကိုနော် တရားကိုသိခြင်းပါတယ်ဆိုရင်ဖယားဟောထားတဲ့အနိစ္စလက္ခဏာဉာဏ်ဒုက္ခလက္ခဏာဉာဏ်အနတ္တလက္ခဏာဉာဏ်တွေတဆင်ချင်းတဆင်ချင်းကိုပေါက်အောင်သွားရမှာပါအဲ့ဒီလိုပေါက်အောင်သွားမယ်နေရာမှာလဲခန္ဓာ၅ပါးရဲ့အကြောင်းတွေကိုသိရမယ်ယုတ်နံနှစ်ပါးအကြောင်းတွေသိရမယ်ငါကယုတ်ကမ္မထံကသွားမလားနံကမ္မထံသွားမလားနောက်ဆုံးတော့ယုတ်နဲ့နံနဲ့တထထပြက်တထထပြက်တာရှုသွားတာပဲအတူတူပဲနောက်ဆုံးတော့ နော်ဒါပေမဲ့စစချင်းမှာတမာရိကအာမကောင်းသေးလို့ရုပ်ပေါ်မှာရှုခိုင်းတယ်နာမ်ပေါ်မှာရှုခိုင်းတယ်နောက်တော့ဒီယုံနဲ့ဒီနံတထထပြက်တထထပြက်တဲ့သဘောဟာအနိစ္စအဲ့ဒီမှာတခါတည်းအာယုံလေးတွေနဲ့စိတ်ကလေးတွေနဲ့ပေါ်လိုက်ပြက်လိုက်ပေါ်လိုက်ပေါ်ပြတာကဟောယုတ်တရားလေးတွေနောက်ကသွားသွားသိတဲ့စိတ်လေးတွေပြက်တော့နံတရားတွေဒီယုံနဲ့ဒီနံဟာပေါ်လိုက်ပြက်လိုက်ပေါ်လိုက်ပြက်လိုက်အဲ့တော့ယုံနဲ့နံတွဲရှုသွားတာပဲအတူတူပါပဲဒါကြောင့်မို့အဓိကလောက်ရမှာကတော့ဩငါတို့ဟာ ခန္ဓာ၅ပါးယုံနာ၂ပါးဒီအပေါ်မှာငါတို့ရဲ့ခန္ဓာကြီးကိုဒုက္ခလက္ခဏာဉာဏ်ကိုမြင်အောင်ငါတို့ရှုရမှာပါလားဒုက္ခလက္ခဏာဉာဏ်မြင်မှသာလျှင်တန်တရာကြီးကို အဆုံးတတ်နိုင်မယ်ဒီတန်တရာကြီးတဝဲလဲလဲအိုလိုက်နားလိုက် သေးလိုက်နဲ့ပြေးလိုက်ရလွှားလိုက်ရဟာဒုက္ခကိုဒုက္ခမှမသိခဲ့လို့ချက်သားတို့မင်းတို့ပြေးနေရတာတဲ့ဒါကြောင့်မို့တန်တရာလွတ်ချင်ရင်ဒုက္ခကို ရှုပါလို့ရသော်ဘုရားဟောကြားတော်မူခဲ့တဲ့အတိုင်း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 ကျင့်ကြံကြောကုန်ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဖေယ